သာသနာတော်တက္ကရာ2558ခုနှစ်ကောဇာတက္ကရာ1386ခုနှစ်ကဆုံလပြည့်ကျော်17ရက်ခရစ်နှစ်2014ခုနှစ်မေလ24ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေကောင်တီဆန်ဂိပရိယေစီတီ ဒေါက်တာဦးမောင်မောင်ဒေါ်မီယုသမီးမချုသင်းမောင်မိသားစုများဤဓမ္မစကုဓမ္မယုံဓမ္မခမ်းမကြီးအတွင်မှရွှေမင်းဝန်ဆရာတော်ဤ6ရက်အချိန်ပြည့်တရားစခန်းပွဲမှာမန္တရိပဋ္ဌာန်ဝိပဿနာတရားတွေကျင့်ပွားနာကြားကြတဲ့ယောဂီသူတော်စင်များကိုဓမ္မဒါနတရားလှူပေးလူမှာကတတိပဋ္ဌာနသုတ်တံတရားတော်တဲ့ဗာတရားတော်လေ ဒီတတိပဌာနာသုတ်တံဒေသနာတော်ကြီးကိုဘုန်းကြီးညာပိုင်းညာပိုင်းရောက်တဲ့အခါကျတော့အကျိုးတရားတွေကိုတတိပဌာန်တရားတွေအထုတ်တဲ့ပုဂ္ဂိုလ်များရနိုင်တဲ့အကျိုးတရားတွေကိုဘုန်းကြီးဟောကြားပေးပါတယ်။နန္နပိုင်းနန္နပိုင်းအချိန်ဒီမှာတော့ကျင့်စဉ်ဖြစ်တဲ့အလုပ်တရားတွေ ရှုမှတ်ပွားများအထုပ်ပုံတရားတွေကိုကျင့်စဉ်တွေကိုဘုန်းကြီးဟောကြားပေးပါတယ်။ဘုန်းကြီးတို့နောက်ဆုံးရဲ့နောက်ဆုံးအချိန်ရောက်တဲ့အခါကျတော့မှဘုရားရှင်ကိုရောမြတ်ကြီးကဒီတတိပဋ္ဌာန်တရားတွေကိုဟောကြားကျင့်ပွားအထုပ်တဲ့ပုဂ္ဂိုလ်များဟုရှင်းနဲ့လမ်းနဲ့နှစ်နဲ့အချိန်ပိုင်းခြားပြီးတော့တရားရနိုင်ပုံတွေ တွေ့မြင်နိုင်ပုံတွေကိုမြတ်စွာဘုရားအမတ်ခံချက်ပေးပြီးတော့ဟောကြားထားတာကိုဘုန်းကြီးဟောကြားပေးသွားဖို့ပါဒီတတိပဌာနာသုတ်တန်ရဲ့အစာပိုင်းအလယ်ပိုင်းအဆုံးပိုင်းဒီပိုင်းသုံးပိုင်းမှာဘုန်းကြီးအလယ်ပိုင်းနေအားဖြင့်တော့အကုန်ပြည့်စုံဟောနိုင်မှာမဟုတ်ပါဘူးအလယ်ပိုင်းကျင့်စဉ်တွေကအများကြီးပါစွမ်းနိုင်သမျှဘုန်းကြီးတို့ယောဂီများကိုဒီတတိပဌာန်ရဲ့ကျင့်စဉ်တရားတွေကိုလည်းပဲနန္ဒပိုင်းချိန်တွေမှာဘုန်းကြီးဟောကြားပေးသွားမှာပါ ဒီကျင့်စဉ်အတိုင်းကျင့်ကြံပွားများအားထုတ်သွားလို့ရှိရင်အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ်မှာရနိုင်တဲ့အကျိုးတရားတွေကိုဘုရားရှင်ကိုရောင်မြတ်ကြီးကကိုတော်တိုင်ကျင်ညာပြီးတော့ကြွေးကြော်ပြီးတော့ဟောကြားတော်မူခဲ့ပါတယ်။ဧကယနောယံဘိခဝေမေဃောတတ္တနံဝိတုဒ္ဓိယတောကပိဒေဝနံသမအတိကမယဒုက္ခဒေါမနတာနံအထင်ကမယ ညာယတာအဓိကမယနိဗ္ဗာနတာသစ္စိကရိယာယယရိတံသတ္တာရောတတိပဋ္ဌာနာဘေကဝေယံတော်မြတ်ဥจิตာတို့သတ္တရောလေးပါးကုန်သောယရိတံယေဣမေတတိပဋ္ဌာနာဆွေမြတ်သောအမှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာမှုသောကျင့်လန်သည်တန်တိရှိကုန်၏ယံဆွေမြတ်သောမှန်ရမှုတတိဆွေမြတ်မှုတတိပဋ္ဌာန်ဟုသောကျင်လန်းသည် တတဏံဖျားပစ္စည်းကဗုဒ္ဓရိယတာဝကလောင်းလုံးစုံသောတတ္တဝအပေါင်းတို့၏ဝိတုရိယစိတ်ညစ်ခြင်းမှကင်းဝေးစင်ကြယ်ကြစေခြင်းငှာဧကယနောမေဃောတကုတိတော်လံတကြောင်ဒီတော်လံဖြစ်ပါ၏တောကပရိဒေဝနာဆိုရင်ပူဆွေးခြင်းတောကငိုကြွေးခြင်းပရိဒေဝရူကိုတမတိကမယလွမြောက်စေခြင်းငှာ ဧကယနောမေကောတခုရီသောလံတကြောင်ဒီသောလံဖြစ်ပါ၏ဒုက္ခအဒေါမနတနာကိုဆင်းရဲခြင်းဒုက္ခစိတ်ဆင်းရဲခြင်းဒေါမနတတို့ကိုအထင်ကမရာခြုံငိမ့်ကွေပြောက်စေခြင်းကဧကယနောမေကောတခုရီသောလံတကြောင်ဒီသောလံဖြစ်ပါ၏ညာယတာအထင်ကမရာရိယမေကိုရာခြင်းကနိဗ္ဗာန်တာသစ္စိကရိယာယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းက ဧကယနောမေကိုတခုဒီတော်လံတကြောင်ဒီတော်လံဖြစ်ပါ၏တည်းတတိပဋ္ဌာန်တရားဤပွားများအထုတ်ခြင်းရနိုင်တဲ့အကျိုးတရားတွေကိုမြတ်စွာဘုရားကြွေးကြော်ပြီးတော့ဒီတတိပဋ္ဌာန်သုတ်တန်ကြီးဟောကြားခဲ့ပါအဲ့ဒီအကျိုးတရားဤခုနှစ်ပါးထဲမှာနံပါတ်1ဝိသုဒ္ဓိယ ကိလေသာဆိုတဲ့စိတ်ရဲ့အငြိအကျေးတွေစင်ကြယ်နိုင်ခြင်းဆိုတဲ့အကျိုးတရားတွေရပါတယ်။ဘာကြောင့်ဒီအကျိုးတရားရတာလဲဆိုရင်တတိပဋ္ဌာန်တရားအာထုတ်လို့ဘယ်တရားအာထုတ်လို့လဲ။တတိပဋ္ဌာန်တရားတွေကိုဆရာနီးကြကြစနစ်တကျနဲ့မိမိကိုယ်တိုင်ကရိုးရိုးသေးသေးကြင်ကြံပွားများအာထုတ်ရင်အာထုတ်နေတဲ့အချိန်ပိုင်းလေးအတွင်းမှာကိုပဲစိတ်အငြိအကျေးတွေစင်ကြယ်ခြင်းဆိုတဲ့အကျိုးတရားရပါမယ်။ နံပါတ်1နံပါတ်3ကသောကပရိဒေဝနံသမတိကမာယဆိုရင်ပူဆွေးမှုဆိုတဲ့သောကငိုကြွေးမှုဆိုတဲ့ပရိဒေဝတရားတွေလွန်မြောက်စေခြင်းဆိုတဲ့အကျိုးတရားရပါဒီတော့ယောဂီပုဂ္ဂိုလ်ဟာစိတ်ညစ်ကြေးတွေတောင်လုံးဝစင်ကြယ်နိုင်နေပြီဆိုရင်အာယုမစိတ်မိနေအောင်ရှုနိုင်ပွားနိုင်အားထုတ်နိုင်တဲ့ပုဂ္ဂိုလ်ရဲ့တန်တမ်းမှာ တာစိတ်သမီးစိတ်တာအတွက်သမီးအတွက်ပစ္စည်းအတွက်စီးပွားအတွက်မိမိရဲ့ယာရုဂုံတိန်အတွက်မိသားစုအတွက်စသည်ဖြင့်ဒီအပူသောကတွေရောဝင်နိုင်ပါဦးမလားလုံးဝကိုမဝင်နိုင်တော့စိတ်ညစ်ရည်ရည်တောင်စင်ကြယ်နေပြီဆိုမှတော့ဒီသောကပရိဒေဝတွေလည်းပဲအာလုံရှုမှတ်နေစေအထုနေစေမှာပဲမလွန်မြောက်နိုင်ဘူးလား လွန်မြောက်နိုင်ခြင်းဆိုတဲ့အကျိုးတွေဘုန်းကြီးတို့လွန်မြောက်ခဲ့ပုံတွေကိုလည်းပဲပြစ္ဆုတ်ပံဝတ္ထုလေးတွေဘုန်းကြီးပြောခဲ့ပြီအတိတ်ဝတ္ထုဆိုတာမြတ်စွာဘုရားဟောကြားခဲ့တဲ့ဝတ္ထုကြောင့်ကိုပြောတာပြစ္ဆုတ်ပံဝတ္ထုဆိုတာဒီနေ့မျက်မှောက်မှာကိုယ်တိုင်တွေ့ရတဲ့တွေ့သိရတဲ့အတွေ့အကြုံလေးတွေကိုပြောပြတာနောက်ဒုက္ခဒေါမနတဏ္ဏအထင်ကမာယကိုဆင်းရဲမှုဆိုတဲ့ဒုက္ခစိတ်ဆင်းရဲမှုဆိုတဲ့ဒေါမနတတရားတွေလည်းပဲအထင်ကမာယချုပ်ငင်းကွယ်ပြောက်စေနိုင်တယ် ဒီသတိပဋ္ဌာန်တရားကိုရိုးရိုးသေးသေးကြင်ကြံပွားများအားထုတ်မယ်ဆိုရင်မိမိရဲ့ဒီမှာခန္ဓာက ဖောက်ပြန်ပြီးတော့ဆင်းရဲတဲ့ကိုယ်ဆင်းရဲမှုတွေမိမိရဲ့စိတ်အလိုမကျမှုကြောင့်စိတ်ဆင်းရဲမှုတွေကိုယ်အလိုမပြည့်စုံမှုကြောင့်စိတ်ဆင်းရဲမှုတွေအဲ့ဒီကိုယ်ဆင်းရဲစိတ်ဆင်းရဲတွေလည်းပဲခြုံငင်းခြင်းဆိုတဲ့အကျိုးတရားတွေရတယ်ဒါကလည်းပဲဘုန်းကြီးမနေ့ကကိုယ်ဆင်းရဲမှုခြုံငင်းပုံတွေရှုမှတ်ရင်းနဲ့ခြုံငင်းပုံလေးတွေဘုန်းကြီးပြောခဲ့ပြီး စိတ်ဆင်းရဲမှုတွေခြုံငိမ့်သွားပုံတွေကိုလည်းပဲပစ္စုပန်ဝတ္ထုလေးကိုပြောပြပြီးတော့တကယ်ကိုယ်တွေကြင်ကြံအားထုတ်ရင်းနဲ့ပဲဒီစိတ်ဆင်းရဲမှုတွေကိုလည်းပဲအားလုံးခြုံငိမ့်လွန်မြောက်ပုံတွေကိုဘုန်းကြီးမနေ့ကဟောခဲ့ပြီးပြီဒီနေ့ယောဂီများကိုနံပါတ်6ဖြစ်တဲ့အကျိုးတရားကညာယတအဓိကမာယာ အရိယာမေကိုရခြင်းရင်လည်းပဲဣကာယနာမေကတဲ့တခုဒီတော်လန်းတကြောင်ဒီတော်လန်းမေဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တယောက်ဟာသာသနာတော်ကြီးနဲ့လည်းတွေ့နေတယ်လူဖြစ်ကိုလည်းရနေတယ်နိလမှန်ကန်စွာနဲ့သုံးတင်ညွန်ပြအဆုံးမပေးနိုင်တဲ့ဆရာသမားကောင်းများနဲ့တွေ့ရတဲ့အခါမှာအောက်ထက်ဆုံးအပယ်ဆင်းရဲလွတ်မြောက်နိုင်လောက်တဲ့အရိယာမဉ္ဇဉ်လောက်တော့ရဖို့မသင့်ဘူးလား ရအောင်အထုဖို့တဲ့နေကိုမိမိတို့ဟာသာသနာတော်နဲ့လည်းတွေ့နေတယ်လူဘဝကိုလည်းရနေတယ်ညီလမှန်ကန်စွာနဲ့ညွန်ပြပေးနိုင်တဲ့ဆရာကောင်းတမကောင်းတွေလည်းအခုတွေ့နေကြပြီဆရာကောင်းတမကောင်းများကို အမိခိုပြီးတော့အဲ့ဒီဆရာကောင်းတမကောင်းများရဲ့ညွန်ကြားတဲ့အတိုင်းဒီတတိပဌာန်ကျင့်စဉ်ကိုရိုးရိုးသေးသေးကျင့်ကြံပွားများအားထုတ်ရင် ရပိုင်းလေးအတွင်းနဲ့လေးပဲပါရမီပြည့်စုံမယ်ဆိုရင်ဉာဏ်ထက်မြက်မယ်ဆိုရင်အပယ်လွတ်နိုင်လောက်တဲ့ဉာဏ်အစဉ်တန်းမရနိုင်ဘူးလားရနိုင်ပါလေမိမိဘက်ကကြိုးစားဖို့အားထုတ်ဖို့ပဲလိုပါတယ်ဒီတော့ဒီအရိယာမဉ္ဉဏ်ကိုရဖို့အတွက်ဒီအရိယာမဂ်ခင်တရားတွေပွားရမှာလားဆိုတော့မဟုတ်ဘူးလောကီဖြစ်တဲ့တတိပဋ္ဌာန်မဂ်ခင်တရားတွေပွားရမှာအရင်ညိပုပ္ပဘာဂေလောကီယောတတိပဋ္ဌာနမေကော ဘာဝီတောလောကုတ္တရမေကတာအဓိကမာယတံဝတ္တတိဘုဗ္ဗဘာဂိရှေအဖို့၌ဘုဗ္ဗဘာဂိရှေအဖို့၌လောကီယောလောကီဖြစ်သောတတိပဌာနာမေကောဤတတိပဌာန်ဟုသောခရီးသည်ဘာဝီတော ပွားများအပ်သည်ရှိသောတတိပဌာနာမေကောတတိပဌာန်တိဟုသောခရီးသည်ဘာဝီတော ပွားများအပ်သည်ရှိသော ဥပဘာဂိရှိရဖို့၌ပါဝိတော်ပွားများအပ်သော လောကီယော လောကီဖြစ်သောအယံတတိပဋ္ဌာနမေကောဤတတိပဋ္ဌာန်တိဟုသောမခရီတိလောကုတ္တရမေကတလောကုတ္တရမေကိုအဓိကမာယရာခြင်းကတံဝတ္တတိဖြစ်ပါ၏လောကုတ္တရာဖြစ်တဲ့အရိယာမေကိုရခြင်းလို့ရှိရင်တဲ့ နားလည်အောင်ပြောရရင်သောတပတ္တိမဉဏ်ရပြီးသောတပန်ဖြစ်ခြင်းနဲ့ဆိုလို့ရှိရင်တဲ့လောကီဖြစ်တဲ့တတိပဋ္ဌာန်မဲ့ခင်ကိုပွားတဲ့ဗာမဲ့ခင်ကိုပွားရမှာလေအရိယာမဲ့ခင်ဟာပွားလို့မရဘူးအရိယာမဲ့ခင်ပွားလို့မရဘူးလောကီဖြစ်တဲ့တတိပဋ္ဌာန်မဲ့ခင်တရားတွေပွားဒီတော့လောကီဖြစ်တဲ့တတိပဋ္ဌာန်မဲ့ခင်တရားတွေဆိုတော့အခုဘုန်းကြီးတို့ယောဂီများ ကာယ ानु ပတနာဝေဒနာ ानु ပတနာစိတ်ဓာ ानु ပတနာဓမ္မ ानु ပတနာဆိုတဲ့ဒီတတိပဋ္ဌာန်၄ပါးထင်ရှားပေါ်လာတဲ့တတိပဋ္ဌာန်ကို ရှုမှတ်ပွားများအားထုတ်ဖို့ဘုန်းကြီးတို့ညွှန်ကြားပေးပါတယ်အဲဒီလိုညွှန်ကြားပေးတော့ဒီတတိပဋ္ဌာန်ကိုရှုနေတဲ့အခါကာယ ानु ပတနာဥမာအဖြစ်ကိုယ်အမူအရာလေးရှုနေတယ်ထိုင်နေလို့ယောဂီပုဂ္ဂိုလ်ကရှုနေတယ်အဲ့ဒီထိုင်နေလို့ရှုနေတာဟာတတိပဋ္ဌာန်နဲ့ပြောရင်ကာယ ानु ပတနာဘာ ानु ပတနာလဲ ကာယ ानु ပဒနာပဲဒီတော့မေခင်နဲ့ပြောမယ်ဆိုရင်ဒီထဲမှာမေခင်၅ပါးပါဝင်နေတယ်တစ်ချက်မှတ်လိုက်တာနဲ့မေခင်၅ပါးဘုန်းကြီးတို့ဒီမှာတမ္မာတတိတမ္မာသင်္ကပ္ပတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝတမ္မာဝါယမတမ္မာတတိတမ္မာတမာတိလို့မေခင်ဘယ်နှပါလဲအဲ့ဒီမေခင်၈ပါးကိုအကျဉ်းချုပ်ပြီးပြောရင် မေခင်ဘယ်နှပါလဲ၃ပါး၃ပါးဘယ်နှပါလဲ၃ပါး သီလမဲ့ခင်ရဲ့တမာတိမဲ့ခင်ရဲ့ပညာမဲ့ခင်ရဲ့သီလမဲ့ခင်က၃ပါးတမာတိမဲ့ခင်က၃ပါးပညာမဲ့ခင်က၂ပါးပေါင်းလိုက်ရင်မဲ့ခင်၈ပါးအကျဉ်းချစ်ပြောရင်မဲ့ခင်၈ပါးအကျဉ်းချုံပြောရင်မဲ့ခင်၃ပါးအဲတော့ဒီတိပဋ္ဌာန်ကျင့်စဉ်นี่ကျင့်ပြီဆိုတဲ့ကူကသီလမိမိတို့ရှင်ပန်းသီလခံယူဆောက်တည်ပြီးတော့ အဲ့ဒီသီလကိုစင်ကြင်အောင်ဆောင်ထိန်ထားပြီဆိုတဲ့ကူကတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝဒီသီလမဲ့ခင်၃ပါးပြည့်စုံနေပြီသီလမဲ့ခင်ဘယ်နှပါလဲ၃ပါး၃ပါးပြည့်စုံနေပြီတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝမကောင်းတာတွေမပြောတော့ဘူးမကောင်းတာတွေမပြုတော့ဘူးအဲတော့မကောင်းတဲ့အသက်မွေးမှုတွေမပြုတော့ အဲဒီလိုသီလကိုစင်ကြယ်စွာဆောင်ထိန်ပြီးတော့သီလမဲခင်နဲ့ပြည့်စုံပြီးတော့သီလမဲခင်ကိုအခြေခံပြီးတော့ဟိုဘက်ကတမ္မာဝါယမတမ္မာတတိတမ္မာသမာဓိအဲတော့ရှုမှတ်ပြီဆိုတဲ့ကူကဘုန်းကြီးတို့နှာသီးပြားရဲ့ဝင်လေထွက်လေကိုပဲရှုရှုဝမ်းမိုက်ကလေးရဲ့ဖောင်းအာယုံပင်အာယုံကိုပဲရှုရှုရှုတော့မယ်ဆိုရင် ရှုရအာယုံပေါ်မှာရှုစိတ်ကလေးရောက်အောင်အားဆိုင်မှုလေးမပါဘူးလား အဲ့ဒီအားဆိုင်ပြီးရှုတာကတမ္မာဝါယမမေခင်ပဲစိတ်အားလေးစိုက်လိုက်တာကဗာမေခင်လေတမ္မာဝါယမအဲ့ဒီမှာပေါ်လာတဲ့အာယုံလေးကို ရှုလိုက်တာကတမ္မာတတိရှုမှတ်လိုက်တာကဗာလေအဲ့ဒီရှုမှတ်ရအာယုံပေါ်မှာမိမိရဲ့ရှုစိတ်ကလေးကပ်ပြီးတည်သွားတာကတမ္မာတမာတိဟောမှတ်ချက်ကလေးတစ်ချက်တည်းမှာအဲ့ဒီတမ္မာဝါယမတမ္မာတတိတမ္မာတမာတိမပါဘူးလား အဲ့ဒီလိုတမ္မာတမာတိစိတ်တည်ခြင်းမှုတမာတိလေးအဲ့ဒီပုံမှာရနေပြီဆိုတဲ့အခါကလည်းကြတော့တိတဲ့အခါမှာဘုန်းကြီးတို့တမ္မာတတိဆိုတော့တမ္မာဟိုရက်ဟိုဘက်ကတမ္မာဝေမတမ္မာတတိတမ္မာတမာတိဒီဘက်ကတမ္မာသင်္ကပ္ပနဲ့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပနဲ့တမ္မာဒိဋ္ဌိကဒီကတမ္မာသင်္ကပ္ပဆိုတာလေးကဘုန်းကြီးတို့မှန်စွာကြံစည်ခြင်းလို့ပြောတာ မှန်စွာကြံစည်ခြင်းဆိုတော့တွေးတောပြီးတော့ကြံစည်နေရမှာမဟုတ်ဘူးသူရဲ့ဒီမှာဖွင့်ပြထားတာလေးကရှုမှတ်ရအာယုံလေးပေါ်မှာဒီရှုစိတ်ကလေးရောက်သွားအောင်တွန်းပို့လိုက်တဲ့သဘောကိုတမ္မာသင်္ကပ္ပတဲ့အဲ့ဒီပုံမှာစိတ်လေးညွတ်ပေးလိုက်တာအဲ့ဒီဘက်ကိုဘုန်းကြီးတို့အခုဒီမှာအမေရိကကိုရောက်တဲ့အခါမှာမရောက်ဘူးသေးတဲ့အခါကျတော့အဲ့ဒီမှာဘုန်းကြီးတို့ဒီမှာမြို့ကန်ဖြစ်တဲ့ပုံကိုယ်တွေကဒကာတော်မများကလိုက်ပါပြီးတော့ပို့ကြတယ်ပို့တဲ့အခါမှာ မိမိတို့ဒီမှာသွားမဲ့နေရာကိုရောက်ခံနေပြီဆိုတဲ့အခါကျတော့ဟောလှမ်းပြီးတော့ပြတယ်ကားပေါ်ကနေဟိုမှာကြည်စမ်းမြင်နေရပြီဆိုတော့သူညွန်လိုက်တဲ့နေရာကိုဘုန်းကြီးတို့လှမ်းကြည့်လိုက်တယ်ဆိုရင်မြင်လို့တဲ့အရာအာယုံကိုရှင်းရှင်းလင်းလင်းမတွေ့ရဘူးလားဟေးသူကနေပြီးညွန်လိုက်တာသူညွန်လိုက်တဲ့ဘက်ကိုကိုကလည်းပဲလှမ်းပြီးတော့ကြည့်လိုက်တာအဲ့ဒီလိုပဲဒီကသမ္မာသင်္ကပ္ပလေးကအဲ့ဒီပုံမှာစိတ်ကလေးရောက်သွားအောင်တွန်းပို့လိုက်တာအဲ့ဒီပို့လိုက်တဲ့အခါကျတော့မှ ဒီမှာတမ္မာဒိဋ္ဌိအမှန်တိုင်းသိမြင်သွားတယ်အမှန်တိုင်းသိမြင်သွားတယ်ဆိုတော့ဥပမာအားဖြင့်ဖောင်းအာယုံပင်အာယုံလေးရှုနေတဲ့ပုဂ္ဂိုလ်မှာပထမရှုနေစမှာတော့ဖြင့်ဖောင်းနေဆိုရင်ဝမ်းဘက်ကြီးတွန်းကန်တက်ပြီးတော့ဖောင်းကန်လာတဲ့သဘောကိုတွေ့တယ်။ဘိနေဆိုရင်ဝမ်းဘက်ကြီးရော့ကြပင်ကျသွားတာတွေ့တယ်။ဝမ်းဘက်ဆိုတဲ့ပြဉ္ညာကြီးဟာတရားမဟုတ်ဘူး။ယောဂီတို့တရားကိုမြင်အောင်ရှုမယ်ဆိုရင်ပရမတ်မြင်အောင်ကြည့်ရ ဘာကိုမြင်အောင်ကြည့်ရမှာလဲပရမတ်ဆိုတာကသဘောလေးပဲပရမတ်ဆိုတာဘာလဲသဘောလေးကိုမြင်ရအဲ့ဒီမှာသဘောလေးကိုမြင်ရမှာဆိုတော့အခုစိတ်လေးကလည်းဖောင်းအာယုံပင်အာယုံပေါ်မှာတီးနေပြီအဲ့ဒီရှုစိတ်ကလေးကလည်းအဲ့ဒီဖောင်းအာယုံပင်အာယုံလေးပေါ်မှာရောက်နေပြီတွန့်ပို့လိုက်တဲ့အတွက်အဲ့ဒီမှာတိမှုဉာဏ်လေးကအဲ့ဒီမှာ ကြည့်လိုက်တဲ့အခါကလည်းကြတော့အဲ့ဒီပေါ်စိတ်လေးလေးရောက်သွားရောတွန်းကန်တောင့်တင်းလာတဲ့သဘောလေးတွေ့လိုက်ရတယ် ပင်လေဆိုရင်လေရော့ကျသွားတဲ့သဘောလေးတွေ့လေရတယ်စောစောကဝမ်းပိုက်ဆိုတဲ့ပညာပုံတရာကြီးထင်သေးရဲ့လားမထင်တော့ဒီလိုတောင့်တင်းသွားတဲ့သဘောရွေ့သွားတဲ့သဘောလေးသိတာအမှန်သီလားအမှားသီလားတကယ်တဘာဝလေးတကယ်သဘောလေးကိုသွားသိတာတင်းလာတဲ့သဘောလေးကိုသိတယ်ရွတ်သွားတဲ့သဘောလေးကိုသိတယ်ဝမ်းပိုက်ဆိုတဲ့ပညာတရားပြောက်သွားတယ်အဲ့လိုသိတဲ့အသည့်ဟာအမှန်သိမှုဘုန်းကြီးတို့တမ္မာဒိဋ္ဌိမဲ့ခင်ဗာမဲ့ခင်လေ တယ်ဒီဘက်ကတမ္မာသင်္ကပ္ပနဲ့တမ္မာဒိဋ္ဌိမေခင်ကနှစ်ပါးစိုးစောကတမ္မာဝါယမတမ္မာတတိတမ္မာတမာတိဆိုတယ်ဘုန်းကြီးတို့တမာတိမေခင်က၃ပါးရှုမှတ်ချက်လေးတစ်ချက်ထဲမှာနော်မေခင်၅ပါးပါနေတယ်မေခင်ဘယ်နှပါလဲ၅ပါးအေးဒါကိုကာရကမေခင်လို့ခေါ်တယ်ဗာမေခင်လေအလုတ်သမားမေခင်နဲ့မှတ်ချက်တစ်ချက်တစ်ချက်ပြီးအောင်သူက ပြုလုပ်ပေးတယ်မေခင်၅ပါး စောစောကမိမိကသီလပြည့်စုံစင်ကြယ်နေတဲ့အတွက်ကြောင့်သီလမဲ့ခင်၃ပါးရောမိမိမှမပြည့်စုံဘူးလားအဲ့ဒီသီလမဲ့ခင်၃ပါးနဲ့ပေါင်းလိုက်ရင်မဲ့ခင်ဘယ်နှပါးဖြစ်သွားလဲအေးအဲ့ဒီဒီမှာလောကီဖြစ်တဲ့ဒီမဲ့ခင်၈ပါးတရားကိုဘုန်းကြီးတို့ပွားများအားထုတ်ရအဲ့ဒီလိုပွားများအားထုတ်တဲ့အခါကာလကြတော့ဘုန်းကြီးတို့ရှုတဲ့အခါမှာဝိပဿနာရှုတယ်ဆိုတာအတိတ်အနာဂတ်ရှုရမှာလားပစ္စုပန်တဲ့တဲ့ရှုရမှာလားပစ္စုပန်တဲ့တဲ့ ပစ္စုပန်တဲ့တယ်လေးရှုရမှာဘယ်ရာပဲဖြစ်ဖြစ်ဘုန်းကြီးတို့လက်တွေ့ကြည့်ကြည့်ပါလက်တွေ့ကြည့်ကြည့်ပါဘုန်းကြီးတို့အတိတ်ဆိုတာတွေဟာပြီးခဲ့ပြီးပြီပြီးခဲ့ပြီးတာကိုပြန်စဉ်းစားရင်စဉ်းစားကြည့်လိုက်ဘယ်တော့မှတိတိကျကျကြီးတော့မသိနိုင်ဘူးပြီးခဲ့ပြီးတာနေပြန်စဉ်းစားလို့အနာဂတ်ဆိုတာရောက်မှမရောက်လာသေးပဲနဲ့မရောက်လာတာကိုမျှော်ပြီးတော့ရှုလို့လည်းပဲမှန်းဆရှုလို့လည်းပဲအမှန်သိနိုင်တကယ်အမှန်သိနိုင်တဲ့ပုဂ္ဂိုလ်ကပစ္စုပန်တဲ့တဲ့လေးရှုရတယ်ဖြစ်ပေါ်ခိုက်ပေါ်ခိုက်ကလေးရှုရတယ်ပေါ်ခဲပေါ်ဆိုင်လေး ပိုစင်းပေါ်ကြိုက်ကလေးကိုရှုရဥမာအဖြစ်ဖောင်းအယုံပင်အယုံလေးရှုတယ်ဆိုဖောင်းလာကြိုက်ကလေးမှာယောဂီကဘယ်လိုရှုမလဲဖောင်းနေပင်ကြိုက်ကလေးမှာဘယ်လိုရှုမလဲပင်နေမဖောင်းခင်ကြိုရှုလို့ရပါမလားဖောင်းပြီးပြီဆိုမှမိမိကမှန်းဆပြီးရှုလို့ရပါမလားအမှန်မသိနိုင်အဲ့တော့ဒီဖြစ်စုပ်ပန်တဲ့တဲ့လေးကိုဖောင်းကြိုက်ကလေးပင်ကြိုက်ကလေးရှုတော့ရှုလိုက်တဲ့အခါမှာစောစောကပြောတဲ့အတိုင်း အမှန်တင်းကန်လာတဲ့သဘောအမှန်တိုင်းမသိဘူးလားဘာဓာတ်ကိုသိတာလဲဝါယောဓာတ်ဘာဓာတ်ပါလိမ့်မယ်ဟောပိန်တယ်လို့ရှုလိုက်တယ်အဲ့ဒီမှာပိန်အာယုံလေးပေါ်လာလို့ပိန်တယ်လို့ရှုလိုက်တယ်ဖြစ်ခိုက်ကလေးမှာအဲ့ဒီဖြစ်ခိုက်ကလေးကိုပိန်တယ်လို့ရှုလိုက်တဲ့အခါကျတော့ရော့ကျသွားတဲ့သဘောမတွေ့ရဘူးလားအဲ့ဒါဘာဓာတ်လဲအမှန်သိတာလားအမှားသိတာလားအဲ့ဒီဝါယောဓာတ်ကယုတ်တရားဘာတရားလဲ အဲဒီလိုတင်းလာတဲ့သဘောရော့သွားတဲ့သဘောလေးကိုသိနေတဲ့စိတ်လေးကဗာတရားနဲ့ဉာဏ်တရားအဲဒီလိုသိဖို့အတွက်အတိတ်နာကရှုရမှာလားပြစ္ဆုတ်ပန်တည်းတဲ့ရှုရမှာလားဒါကြောင့်ဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကဖြစ်ခိုက်ရှုမှတဘာဝမုတ်ချသိနိုင်သည်ဖြစ်ခိုက်ဖြစ်ခိုက်ကလေးရှုပါပေါ်ခိုက်ပေါ်ခိုက်ကလေးရှုပါအဲဒီလို ရှုမှသူ့ရဲ့တဘာဝကိုသိနိုင်တယ်သဘောသိမှ ဥဒယဝရမြင်နိုင်သည်သူ့ရဲ့တဘာဝလေးကိုသိပြီဆိုရင်ဆက်ပြီးရှုနေပါဥဒယနဲ့ဝရနဲ့ဖြစ်မှုနဲ့ပြက်မှုနဲ့အဲ့ဒီမှာသိလာလိမ့်မယ်ဘာကိုသိလာလိမ့်မယ်အဲ့ဒီပုံမှာရှုဖြစ်ခိုက်မှမရှုဘူးဆိုရင်ကတော့အဲ့ဒီပုဂ္ဂိုလ်ဟာဖြစ်ခိုက်မရှုတဲ့ပုဂ္ဂိုလ်ဟာဥဒယနဲ့ဝရကိုသိနိုင်ပါမလားဖြစ်မှုနဲ့ပြက်မှုကိုမသိနိုင်ဘူးဒီပုံမှာမှမရှိပဲ သူဖြစ်ပြီးသားဟာတွေအတိတ်တွေကိုပြန်ပြီးတော့မှန်းဆရှုလို့ဘယ်လို့မှမသိနိုင်အနာဂတ်ဆိုတာမရောက်လာသေးတာကိုမှန်းဆရှုလို့မသိနိုင်သိချင်ရင်ပစ္စုပန်တဲ့တဲ့ဖြစ်ခိုက်ဖြစ်ခိုက်ကလေးပေါ်ခဲ့ပေါ်ခိုက်ပေါ်စဲလေးအဲ့ဒီခိုက်ကလေးမှာရှုရှုသွားလို့ရှိရင်အခုပြောတဲ့အတိုင်းအမှန်တိုင်းမသိနိုင်ဘူးလားအမှန်တိုင်းသိပြီဆိုရင် အမှန်တဘာဝဖြစ်တယ်ဒီမှာဓာတ်သဘောလေးတွေသိလာတယ်ဝါယောဓာတ်ရဲ့သဘောလေးတွေတွန်းကန်လာတဲ့သဘောရော့သွားတဲ့သဘော ဓာတ်ဖောင်းတဲ့ပင်နဲ့ရှုနေတဲ့ခါမှာလည်းပဲဝါယောဓာတ်ကိုရှုတာဗာဓာတ်ကိုရှုတာလေဝင်လေထွက်လေဆိုတာလည်းဗာဓာတ်ကိုရှုတာလေကဲအတူတူပဲရှုတာဝင်လေထွက်လေရှုတာလည်းဝါယောဓာတ်ပဲထွက်ပေါင်းနာပင်နာရှုတာလည်းဝါယောဓာတ်ပဲဘုန်းကြီးတို့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးကထင်ရှားတဲ့နေရာလေးကနေစောင့်ဖန်တာဝမ်းဘိုက်ကစောင့်ဖန်တာခေါ်တယ်ဗာဓတ်ကိုစောင့်ဖန်တာလေဆိုရင်ဝါယောဓာတ်အဲ့ဒီဝါယောဓာတ်ရဲ့တွန်းကန်လာတဲ့သဘောရော့သွားတဲ့သဘောလေးကို အမှန်တိုင်းသိပြီဆိုရင်ကတော့ယုံနာကိုသိတော့တာပဲ။ဘာကိုသိတာလဲ။အေးဝါယောဓာတ်ကယုတ်သိနေတာလေးကဘာလဲ။အေးဖောင်းတာလေးကယုတ်သိနေတာလေးကပိန်တာလေးကယုတ်သိနေတာလေးကကြည့်ဒီတော့ဖောင်းတာပိန်တာလေးဟာဘာနဲ့ပါလဲ။ယုံနဲ့နံလို့အမှန်သိသွားရင်ငါသူယောက်ျားမိမဆိုတဲ့အစွဲရှိသေးရဲ့လား။အတ္တဒိဋ္ဌိတက္ကရာဒိဋ္ဌိမပြုတ်နိုင်ဘူးလား။ အေးဒါကြောင့်ယုံနာမြင်မှုမြင်ပြီဆိုရင် အမှားဒိဋ္ဌိမစင်ဘူးလားဆိုလိုက်ယုံနာမြင်လျင်ဒိဋ္ဌိစင်ပဲကွင်းလွတ်လေသည်ဆိုကြည့်လိုက် အဲ့ဒီယောဂီပုဂ္ဂိုလ်ဟာတကယ်ကိုတတိတမာရီအားကြီးကောင်းလို့ရှုတိုင်းရှုတိုင်းအရှုခံရဲ့သူ့ရဲ့သဘောသဘောမှန်လေးတွေသိနေတယ်။ထိုင်ပြီးဘောင်းအာယုံပင်အာယုံလေးရှုနေရင်လည်းဒီတိုင်းပဲ။ထိုင်တယ်လို့ထိုင်အာယုံလေးရှုနေရင်လည်းထိုင်နေတာလေးကယုတ်သိနေတာလေးကနန္တာပဲ။သွားတဲ့အခါမှာလည်းညာလန်းတယ်ဘယ်လန်းတယ်ရှုနေတယ်ညာလန်းတာလေးကယုတ်သိနေတာလေးကနန်းပဲ။ဘယ်လန်းတာလေးကယုတ်သိနေတာလေးကနန်းပဲ။မတိတတ်တဲ့သဘောဟာယုတ်ပဲတိတတ်တဲ့သဘောကဘာလဲ။ နာမည်အဲ့တော့ယုံနဲ့နာကြီးတွေပဲအကုန်လုံးသိနေတယ်နာနဲ့အတန်နဲ့ဆုံလိုက်တဲ့အခါကြားတယ်ဆိုရင်ဟောနာကြည်တာလေးနဲ့အတန်ကယုတ်သိနေတာလေးကနာမည်အဲ့ဒီမှာယုံနဲ့နာကြီးတွေကွဲပြီးတော့သိလာအဲ့လိုသိလာတဲ့အခါကျတော့မြတ်စွာဘုရားဟောထားတာလေးနဲ့သွားပြီးကန့်ကြီးတယ်နာမရူပမတ္တတော်ဥဒ္ဒံအင်ညောတတ္တုံးဝပုဂ္ဂလုံးဝဒေဝံဝဗြဟ္မာဝနတ္တိလောကကြီးထဲမှာပုဂ္ဂိုလ်တ attva သူငါယောက်ျားမိန်းမနတ်ဗြဟ္မာဆိုတာမရှိဘူးတဲ့ တကယ်ရှိဟုတ်ရှိနေတာကဘာနဲ့ပါပဲရှိတယ်အေးယုံနဲ့နာမဲရှိတယ်အဲ့ဒီယုံနာကိုအမှန်မြင်လိုက်ပြီဆိုရင်ဒိဋ္ဌိဝိတ္တုတ္တိဘာဝိတ္တုတ္တိလဲအတိအမြင်ညှဉ်းနှွမ်းတာလားစင်ကြယ်သွားတာလားစောစောကတရားမရှုခင်တုန်းကငါတို့ယောက်ျားမိန်းမလို့စွဲနေတဲ့အစွဲထင်နေတဲ့အထင်ကြီးရှိသေးရဲ့လားအတိအမြင်ဟာရုပ်ကိုရုပ်တိုင်းနာမ်ကိုနာမ်တိုင်းအမှန်ကိုအမှန်တိုင်းသိမြင်သွားတဲ့အတွက် ဒိဋ္ဌိဝိတုဒ္ဓိဘာဝိတုဒ္ဓိလဲဆက်လက်ပြီးတော့ရှုပါဒီမှာတတိလေးတမာတိလေးအကောင်းစားမှာဆက်လက်ပြီးတော့ယောဂီပုဂ္ဂိုလ်ဟာထိုင်ပြီးတော့ပဲရှုရပ်ပြီးတော့ပဲရှုသွားရင်လည်းရှုနောက်ဆုံးအိယာပေါ်လျောင်းရင်းနဲ့လည်းရှုဘုန်းကြီးတို့ဒီနေ့အရိယာမဉ္ဇဉ်ကိုရဖို့အတွက်ဆိုရင် လောကီဖြစ်တဲ့မေခင်ပွားပြီးတော့ဝိပဿနာဉာဏ်အားဖြင့်ပြည့်စုံဖို့မလိုဘူးလား ဒါကြောင့်ဝိပဿနာဉာဏ်ဖြစ်ပုံလေးတွေအစကနေစပြီးဘုန်းကြီးကပြောနေတာဒီဝိပဿနာဉာဏ်တွေပြည့်စုံမှဒီဉာဏ်အားတွေပြည့်စုံပြီဆိုမှအရိယာမဉဏ်ဖြင့်ဒုက္ခသမုဒယနိရောဓမေဃဆိုတဲ့အမှန်တရားသိပြီးတော့သောတာပန်ဖြစ်မှာအဲလိုသောတာပန်ဖြစ်ဖို့အတွက်ဆိုရင်ဝိပဿနာဉာဏ်နေလောကီဉာဏ်နေအလုံးပြည့်စုံဖို့မလိုဘူးလားဒီဒီတော့လောကီဖြစ်တဲ့ဝိပဿနာမေခင်တရားတွေပွားနေတဲ့အခါမှာ နံပါတ်1စပြီးတော့ဒီနာနဲ့ရုပ်ကိုခွဲခြားပြီးတော့သိတယ်အဲ့ဒီကနေဆက်ပြီးရှုတဲ့အခါကျတော့ဟောသူအကြောင်းကြောင့်သူအကျိုးဖြစ်တာလေးတွေသိတယ်ရှုမှတ်နေတဲ့အခါမှာအော်ရှုစရာအာယုံလေးတွေရှိနေလို့ရှုသိနေရတာပါလားရှုစရာအာယုံနာမရှိရင်ရှုသိမှုလည်းမဖြစ်နိုင်ပါလားရှုစရာအာယုံလေးတွေကအကြောင်းတရားရှုသိမှုလေးကအကျိုးတရားပဲသူအကြောင်းနဲ့သူအကျိုးပဲအဲ့ဒီမှာဒီဖောင်းနာပိန်နာလေးကိုအာယုံစိုက်ကြည့်ပြန်တော့လေဝင်လေလေးရှိလို့သာ ဖောက်မှုလေးဖြစ်ရတယ်။ထွင်းလေလေးရှုသလားပင်မှုလေးဖြစ်ရတယ်။အဲဒီမှာဝင်လေလေးကအကြောင်းဖောင်းတာလေးကအကျိုးပါလား။နောက်ဖောင်းတယ်ဆိုပြန်တော့လေဖောင်းလာပြန်တော့ဖောင်းတယ်လို့မရှုမှတ်ရဘူးလား။အဲဒီမှာ ဖောင်းတာလေးကအကြောင်းဖောင်းတယ်လို့ရှုမှတ်တာလေးကအကျိုးအဲဒီမှာရုပ်အကြောင်းနာမ်အကျိုးနာမ်အကြောင်းရုပ်အကျိုးတွေ့လာလိမ့်မယ်။တရားကထားတော့မယ်ဆိုရင် ထားခြင်းနဲ့စိတ်ကလေးမဖြစ်ပေါ်ဘူးလား။အဲဒီမှာထားခြင်းတဲ့စိတ်ကလေးကနာအကြောင်းတရား ထားလိုက်တာလေးကယုတ်အကျိုးတရားအဲ့ထားတော့ထားတယ်လို့မရှုရဘူးလားကဲထားတယ်လို့ထားလာတာလေးကယုတ်အကြောင်းတရားထားတယ်လို့ရှုတာလေးကနာအကျိုးတရားအဲ့ဒီမှာအကြောင်းနဲ့အကျိုးအကြောင်းနဲ့အကျိုးတွေဆက်ဆက်ဖြစ်နေအဲ့ဒီလိုဒီဉာဏ်အားတွေဒီပစ္စယပရိက္ခဉာဏ်အားတွေပြည့်စုံလာတဲ့အခါကျတော့အဲ့ဒီယောဂီပုဂ္ဂိုလ်ကဘလောက်ထိအောင်သိလာလဲဆိုရင်မိမိရဲ့ဘဝဩအတိတ်က ကုသိုလ်ကံအကြောင်းတရားတွေဒါနာကောင်းမှုသီလကောင်းမှုဘာဝနာကောင်းမှုဆိုတဲ့ကုသိုလ်ကောင်းမှုတွေဒီအကြောင်းတွေပြုခဲ့လို့ဒါငါဒီဘဝမှာလူဖြစ်ရခြင်းဆိုတဲ့အကျိုးတရားရတာပါလားအတိတ်ကကောင်းတာတွေပြုခဲ့လို့ဒီကနေ့ဒီဘဝမှာမိကောင်းဖာကောင်းတွေတွေ့ရတာပါလားအတိတ်ကကောင်းတာတွေပြုခဲ့လို့ဒီဘဝမှာဆရာကောင်းသမားကောင်းတွေတွေ့ရတာပါလားအဲ့ဒီမှာအကြောင်းနဲ့အကျိုးဆက်ဆက်ဖြစ်ပြီးတော့ဒီဘဝရလာတာဟာ အတိတ်ကပြုခဲ့တဲ့ကုသိုလ်ကံအကြောင်းတရားကြောင့်ပဲအလကားဖြစ်လာတာမဟုတ်ဘူးသူ့အတူဖန်ဆင်းလို့ဖြစ်လာတာမဟုတ်ဘူးတကယ်အကြောင်းကြောင့်အကျိုးတွေဖြစ်လာရတာပဲဆိုတာကိုသဘောပေါက်သွားတယ်အဲ့ဒီနာနဲ့ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်လေးရဲ့အကြောင်းနဲ့အကျိုးကို ပိုင်းခြားသိတဲ့ဉာဏ်လေးရဲ့အဲ့ဒီဉာဏ်လေးနှစ်ပါးကိုပိုင်းပိုင်းနိုင်နိုင်သိပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာသုလသောတာပန်ဘာသောတာပန်လဲသုလသောတာပန် ။သုလသောတာပန်သုလဆိုတာအငယ်စားလေး။သောတာပန်ဆိုတာသောတာပန်ပဲ။အဲ့ဒီအငယ်စားသောတာပန်လေးလောက်တော့ဘုန်းကြီးတို့ဒီမှာတထိုင်အတွင်းနဲ့တောင်မှဒီညာလေးတွေမဖြစ်နိုင်ဘူးလား။တထိုင်အတွင်းလောက်နေကိုဖြစ်နိုင်လေဒီညာလေးတွေ။တည်တည်ချာချာကိုကစူးစူးဆိုင်ဆိုင်ကြိုးစားရှုမှတ်ဖို့ပဲ။ဒါကြောင့်မို့အိမိနာပဏ္ဏညာနေနသမ္မနာကတောဝိပတ္တကော ဗုဒ္ဓသာသနေလတ္တသာသောလတ္တပတိတောနိယတဂတိကောသုလသောတပန်နောနာမဟောတိဟောဒီပစ္စနာမရူပပရိစေရဉာဏ်နဲ့ပစ္စယပရိက္ခဉာဏ်ဒီဉာဏ်နှစ်ပါးမိမိရဲ့တန်တမှာပြည့်စုံနေပြီဆိုရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာမိမိဘဝမှာအာကိုလောက်တဲ့ထောက်ရတရားအနေအားဖြင့်အာကိုလောက်တဲ့ဒီဒုတိယဘဝမှာဂတိငြဲပြီဒုတိယဘဝမှာဗာမြဲသွားပြီလေ ဒုတိယဘဝမှာဂတိမြဲပြီအေးဒုတိယဘဝမှာကောင်းတဲ့ဒုက္ကတိဆိုတဲ့ဘုံဘဝရောက်ဖို့သိကြသွားပြီလူဘဝရခြင်းရမယ်နတ်ဘဝရခြင်းရဒီညာလေးနှစ်ပါးပြည့်စုံရုံနောက်နေဆိုတော့ဒီညာလေးနှစ်ပါးပြည့်စုံရုံလေးလောက်နေမိမိဟာဒုက္ကတိဘဝရောက်နိုင်တယ်ဆိုတော့ဒီတရားတကယ်အထုတ်တင်သလားအမထုတ်တင်ဘူးလားတကယ်အထုတ်တင်တယ်တထိုင်အတွင်းနဲ့ကိုပဲဒီလောက်တော့ဒီဥရိယဒီမှာ ဉာဏ်ရုပ်ကိုပိုင်းခြားသိတဲ့ဉာဏ်နဲ့အကြောင်းအကျိုးကိုပိုင်းခြားသိတဲ့ဉာဏ်ဒီဉာဏ်တစ်ပါးဒီတထိုင်လောက်နဲ့ကိုပြည့်စုံနေတယ်ဆက်လက်ပြီးတော့ကြိုးစားလို့တတိတမာရီအားကြီးကောင်းလာတဲ့အခါကာလကြတော့ဘာဖြစ်လာလဲရုပ်တရားနံတရားတွေရဲ့မမြဲပုံဆင်းရဲပုံအဆိုးမရပုံတွေကိုသုံးသပ်ဆင်ခြင်လာတယ်အဲ့ဒီဉာဏ်ကိုဘုန်းကြီးတို့တမ္မတဏဉာဏ်လို့ခေါ်တယ်။ဘာဉာဏ်ခေါ်တယ်။ ုန်းကြီးတို့ဒီအောက်ပိုင်းဉာဏ်ဖြစ်ပုံလေးတွေကိုအချင်းချုပ်လေးဘုန်းကြီးပြောသွားမှာနော်အချင်းအားဖြင့်တော့ဘုန်းကြီးတို့ကျေးဇူးတော်ရှင်မာသီဆရာတော်ဘုရားကြီးဟောကြားထားတဲ့ဝိတ္တုဒ္ဓိနဲ့ဉာဏ်စဉ်တရားတော်ဆိုတဲ့တရားတော်ကြီးရှိပါတယ်အဲ့ဒီတရားတော်ကြီးကိုတေချာလေးလံနာကြကြည့်ရင်တော့အကျေတဝင့်သိပါလိမ့်မယ်အခုဒီမှာတော့ဖြင့်အချင်းချုပ်လေးဒီသမတနာဉာဏ်ဟာလည်းပဲအင်မတန်ကြာတတ်တဲ့ဉာဏ်ပါဘုန်းကြီးတို့ယောဂီများမှာအင်မတန်ကြာတဲ့ဉာဏ်ပါဒီဉာဏ်ဟာ ဓမ္မတနာညာသုံးသပ်ဆင်ခြင်ပြီးတော့အရာရာမှာသုံးသပ်ဆင်ခြင်နေတော့တာပဲ तू ကဆင်ခြင်ပြီးတော့သိတယ်ဧကသင်္ခါရတပိအနိစ္စတာယဒိဋ္ဌာယတပိသင်္ခါရအနိစ္စတိအဝတေတေတုနေယတော်မနတိကာရောဟောတိဧကသင်္ခါရတပိတခုသောယုံ nant တရားတို့ဤတခုသောယုံ nant ဓမ္မသင်္ခါရတရားဤအနိစ္စတာယမမြဲတဲ့သဘောကိုကိုယ်ကရှုနေတယ် ရွှင်းတဲ့ကိုယ်စိတ်ထဲမှာဒါလေးကိုမမြဲဘူးလို့သူသဘောပေါက်လိုက်တယ်အနိစ္စတာယမမြဲတဲ့သဘောကိုဝါကုံသွားပျောက်သွားတတ်တဲ့သဘောကိုတဲ့ဒိဋ္ဌာယတဲ့ရှုမှတ်ပွားများအားထုတ်ရင်းနဲ့တွေ့မြင်လဲရသည်ရှိတော်တဲ့တပ်ဖြင့်သင်္ခါရအနိစ္စတိတဲ့အလုံးစုံသောယုံနံဓမ္မသင်္ခါရတရားတွေမမြဲကုန်ဟူ၍အဝသေးသေးသူအဝသေးသေးသူနိမိတ်အဝသေးသေးသူတဲ့ကျွင်းသောသင်္ခါရတရားတို့၌နေရတော် နိမိသောအာဖြင့်မနတိကာတော့နှလုံးသွင်းပြီးတော့နှလုံးသွင်းခြင်းသည်ဟောတိဖြစ်ပါပေ၏ဒီတော့သူကရှုမှတ်ရင်းနဲ့မမြဲတဲ့သဘောလေးကိုသူကသဘောကျသွားတယ်ဥမာအပြင်ဈဉ္ဉံသွားနေတယ်ဈဉ္ဉံသွားနေရင်ကနေညာလန်းတယ်ဘယ်လန်းတယ်ရှုရင်းကနေသူကညာခြေလန်းလှမ်းပြီးတယ်လှမ်းပြီးတော့ဘယ်ခြေလန်းလှမ်းလိုက်တယ်ဩညာလန်းတာပြတ်သွားပြီဘယ်ခြေလန်းတာလေးပေါ်လာတာပါလား နောက်ဘယ်ခြေလမ်းလှမ်းပြီးတယ်နောက်တစ်ခါညာခြေလမ်းလိုက်တယ်အော်ဘယ်ခြေလမ်းတာလေးပြတ်သွားပြီညာလမ်းတာလေးပေါ်လာဒါမမြဲတဲ့တရားပါလားလို့သူကသူသဘောကျသွားတယ်အဲ့ဒီတစ်ခုလောက်သဘောကျသွားတာလေးကိုသူသိလိုက်တာနဲ့တပ်ပိသင်္ခါရအနိစ္စအလုံးစုံသောယုံနာဓမ္မသင်္ခါရတရားတွေဟာမမြဲတဲ့တရားတွေပဲလို့သူစိတ်ထဲမှာတခါတဲ့သုံးသက်ဆင်ခြင်ပြီးသဘောကျသွားတာကိုဒါတမ္မတဏညာလို့ခေါ်တယ်။ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ သမုဒ္ဒရာပင်လယ်ထဲမှာရှိတဲ့ရေတွေကိုတနေရာလေးကဇွန်းလေးနဲ့ခတ်ပြီးတော့တို့ကြည့်လိုက်တဲ့အခါငန်နဲ့အရသာမတွေ့ဘူးလားတနေရာကရေလေးကိုခတ်ကြည့်လို့ဒီမှာတို့ကြည့်လို့ငန်နဲ့အရသာတွေ့လိုက်တာ ਨੇ ဩအားလုံးဒီသမုဒ္ဒရာထဲမှာရှိတဲ့ရေတွေဟာအငန်နေကြီးတဲ့ပါပဲလားလို့သုံးသပ်ပြီးတော့မသိနိုင်ဘူးလားဒီအဲ့ဒီလိုပဲဒီသမတနာညာကမမြဲတဲ့သဘောတရားလေးကိုကိုယ်တိုင်ရှုမှတ်နေရင်တဲ့သဘောကျသွားတယ်သဘောကျသွားပြီဆိုရင်အဲ့ဒါလေးကို သဘောကျသွားတာနဲ့တပြိုင်တည်းတည်းအားလုံးယုံနာဓမ္မသင်္ခါရတရားတွေကမမြဲတဲ့တရားတွေပဲလို့အဲ့ဒီလိုသုံးသပ်ဆင်ခြင်ပြီးတော့သိတာကိုတမ္မတနာဉာဏ်လို့ခေါ်တယ်။ဘုန်းကြီးတို့ဒီဉာဏ်နေရာမှာ တရားရှုမှတ်တဲ့ပုဂ္ဂိုလ်တွေဟာအာယုန်နမိတ်တွေအမျိုးမျိုးဖုံဖုံထင်တတ်ပါတယ်။အာယုန်နမိတ်တွေဘုရားကျောင်းကံစီတွေပထိုးတွေအမျိုးမျိုးဖုံဖုံထင်တတ်ပါတယ်။ဒါဘုန်းကြီးတို့တကယ်လက်တွေ့ချင်းချင်အားထုတ်တဲ့ပုဂ္ဂိုလ်များဒီတမ္မတနာဉာဏ်ကိုရနေတဲ့ပုဂ္ဂိုလ်များဆိုရင် အဲ့ဒီလိုကိုအာယုနမိတ်တွေထင်တတ်ပါတယ်အာယုနမိတ်တင်မဟုတ်ပါဘူးတာမန်အလင်းရောင်အသေးစားလေးတွေလည်းပဲတွေ့တတ်ပါတယ်အဲ့လိုအလင်းရောင်လေးတွေအသေးစားလေးတွေလည်းတွေ့တတ်တယ်ထူးထူးခြားခြားအနေအချင်းအာယုံလေးတွေဘုရားကြောင့်ကံစီရီပထိုးအချို့ချို့ပုဂ္ဂိုလ်ကြတော့လေလူသေးကောင်းအပုတ်ကောင်းအယိုးစုစသည်အဲ့ဒီလိုထူးထူးခြားခြားလေးတွေမြင်လာတဲ့အခါကျတော့ဒီတရားပေါ်မှာအာယုံလေးကပိုပြီးတော့မြင်လာတယ်စိတ်ဝင်စားမှုလေးပိုအားကောင်းလာတယ် ထူးထူးဆန်းဆန်းလေးတွေတွေ့ရပြီဆိုရင်စိတ်ထဲမှာကျဉ်တ်လာဟာထူးကြတော့လာပြီအဲ့ဒီမှာတခါနဲ့ပို့လဲပို့ပြီးတော့ကြိုးစားကြိုးစားလာတယ်အဲ့လိုပို့ကြိုးစားအထုတ်တဲ့ခါကျတော့ပို့ပြီးတော့တတိတွေကမမြဲဘူးလားတတိတွေမြဲလာတဲ့ခါကျတော့ပို့ပြီးတော့တတိအားတွေကောင်းလာတာနဲ့အမျှစိတ်တည်ခြင်းမှုတမာရီတွေမကောင်းဘူးလားအဲ့ဒီလိုတမာရီတွေအားကောင်းလာတဲ့ခါကျတော့ရှုတိုင်းရှုတိုင်းအရှုခံဖြစ်တဲ့အာယုံလေးဟာပေါ်လာပြီးရင်ဖြောက်သွားတာပဲ ဥပမာအားဖြင့်ဖောင်းနာပိန်နာလေးကိုဘုန်းကြီးတို့ကကျေးဇူးတော်ရှင်မန်းစီဆရာတော်ဘုရားရဲ့ဥပနိဒေယအတိုင်းညွှန်ကြားတာဖြစ်တဲ့အတွက်ကြောင့်မို့ဒီမှာဖောင်းမှုပိန်မှုလေးကိုသာပင်နိုင်ထားပြီးပြောပြရစီအဲ့ဒီဖောင်းအာယုံပိန်အာယုံလေးကိုယောဂီရှုနေတယ်ရှုနေတဲ့ပုဂ္ဂိုလ်ကပထမပိုင်းတော့ဒီဖောင်းနာပြီးရင်ပိန်နာပိန်နာပြီးရင်ဖောင်းနာမှတ်နေတာပဲဒါပေမဲ့ तू မမြဲဘူးဆိုတာသူ့စိတ်ထဲသူ့ညာထဲမှာပေါ်ကုန်မပေါ်ဘူး အခုဒီမှာဥရိယဘယညံအစဉ်တန်းလေးဒီမှာသမတနာညံကနေပြီးတော့ဥရိယဘယညံကူးလာတဲ့အခါကျတော့အဲ့ဒီယောဂီပုဂ္ဂိုလ်ဟာရှုမှတ်တိုင်းရှုမှတ်တိုင်းဖောင်းနေဆိုရင်ဖောင်းတာလေးမရှိတော့ဘူးပြတ်သွားတယ်။အဲ့ဒီမှာမတ်တိစိတ်လေးကလည်းမရှိတော့ဘူးပြတ်သွားတယ်။နောက်တစ်ခါပိန်မှုလေးအသစ်ပေါ်လာတယ်။အဲ့ဒီပိန်မှုလေးအသစ်ပေါ်လာတဲ့အခါပိန်နေရှုလိုက်ပြန်တယ်။အဲ့ဒီပိန်အယုံလေးကလည်းမရှိတော့ဘူးပြတ်သွားပြန်တယ်။မတ်တိစိတ်လေးကလည်းပြတ်သွားပြန်တယ်။နောက်တစ်ခါဖောင်းမှုလေးအသစ်ပေါ်လာတယ် မှတ်တိစိတ်လေးကလည်းအသက်ပေါ်လာတယ်အကုန်လုံးပေါ်လာပြီးရင်ပေါ်လာပြီးတာနဲ့မြဲတာလားမမြဲတာလားမမြဲတာပါအဲ့ဒီမှာပေါ်လာပြီးတော့ဒီဖောင်းမှုလေးကလည်းမမြဲဘူးဖောင်းတယ်လို့ရှုသိနေတဲ့နံတရားလေးကလည်းမမြဲဘူးယုံရောနံရော မြဲတာတွေ့သလားမမြဲတာတွေ့သလားအဲ့ဒီမှာပိန်မူလေးရှုလိုက်ရင်လည်းအဲ့ဒီပိန်နဲ့ရုပ်လေးကလည်းမမြဲဘူးပိန်တယ်လို့ရှုသိစိတ်လေးကလည်းမမြဲဘူးယောနံယောဟာဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့သဘောကျနေပြီမမြဲတဲ့သဘောကိုတွေ့နေတယ် အဲ့ဒီမှာဈဉ်ညံလျှောက်ပြီဆိုပြန်တော့လေဒီတိုင်းပဲဈဉ်ညံအာယုံလေးတွေမှာတလန်းလှန်လိုက်ပြက်သွားလိုက်နောက်တလန်းအသေးဖြစ်ပေါ်လာလိုက်တလန်းပြက်သွားလိုက်နောက်တလန်းအသေးဖြစ်ပေါ်လာလိုက်အဲ့ဒီမှာပြက်လိုက်ပြက်လိုက်နဲ့မမြဲတဲ့သဘောကိုယောဂီပုဂ္ဂိုလ်ကဈဉ်ညံလျှောက်ရင်းလေးပဲရှင်းရှင်းလင်းလင်းတွေ့နေတယ်အတန်အာယုံလေးကြားတယ်ဟိုတုန်းကအတန်လေးတွေကြားတယ်ဆိုရင်ကြားနေတာပဲအခုတေချာရှုတဲ့အခါကျတော့အတန်လေးကကြားလိုက်ပြက်သွားလိုက်နောက်ထပ်အတန်အသေးကလေးဖြစ်ပေါ်လာလိုက် ကြားလိုက်ပြက်သွားလိုက်နောက်ထပ်အတန်အသေးကလေးဖြစ်ပေါ်လာလိုက်ကြားလိုက်ပြက်သွားလိုက်နဲ့ ဒီကြားတဲ့အတန်လေးရော ကြားသိစိတ်လေးရောမြဲတာလားမမြဲတာလားအဲ့ဒီမှာမမြဲတာတွေကြီးတွေ့နေရတယ်ဒါရင်လားဆိုတော့မိမိတို့အခုရှုမှတ်တဲ့အခါမှာစာပိုင်းစရှုတာတုန်းကတမာတိထူထောင်စာကဝေဒနာတွေမပေါ်ဘူးလားဝေဒနာတွေပေါ်တော့ကရှုမှတ်တဲ့အခါမှာဝေဒနာကမပြောက်ဖဲနဲ့တိုးတိုးတိုးတိုးလာတာမတွေ့ရဘူးလားအခုဒီဥရိယဘုရားညံရောက်တဲ့အခါကျတော့ယောဂီပုဂ္ဂိုလ်ဟာဒီဝေဒနာလေးပေါ်လာလို့ရှိရင်အဲ့ဒီပေါ်လာတဲ့ဝေဒနာလေးရှုလိုက် ပျောက်သွားလိုက်နောက်ထပ်ဝေဒနာအသေးကလေးပေါ်လာလိုက်မှန်လိုက်ပျောက်သွားလိုက်နောက်ထပ်ဝေဒနာအသေးကလေးပေါ်လာလိုက်မှန်လိုက်ပျောက်သွားလိုက်ဟိုတုန်းကပျောက်တယ်ဆိုတာမတင်ဘူးအခုကြတော့ဝေဒနာလေးဟာအဟောင်းပျောက်သွားလိုက်နောက်ထပ်ဝေဒနာအသေးကလေးဖြစ်ပေါ်လာလိုက်မှတ်သိစိတ်လေးကအသေးကလေးမှန်လိုက်ပျောက်သွားလိုက်နောက်တစ်ခါဝေဒနာအသေးကလေးဖြစ်ပေါ်လာလိုက်ပျောက်သွားလိုက်နဲ့အဟောင်းပျောက်လိုက်အသေးဖြစ်လိုက်အဟောင်းပျောက်လိုက်အသေးဖြစ်လိုက်နဲ့ဝေဒနာလေးရဲ့မြဲတာကိုတွေ့သလားမမြဲတာတွေ့သလား ဒီအဲ့ဒီလိုမမြဲတာလေးကိုတွေ့ပြီဆိုရင်ဥဒယဝယတနည်းအားဖြင့်ဘယဖြစ်မှုနဲ့ပြတ်မှုကိုသိတဲ့ဉာဏ်ဘာကိုသိတဲ့ဉာဏ်လဲဖြစ်မှုနဲ့ပြတ်မှုအရာရာကိုရှုလိုက်တိုင်းရှုလိုက်တိုင်းမြဲတာတွေ့တာလားမမြဲတာတွေ့သလားမြဲတာမြင်ရတဲ့အဆင်းအာယုရှုလိုက်လည်းမမြဲဘူးကြားရတဲ့အတန်အာယုရှုလိုက်လည်းမမြဲဘူးနားရတဲ့အနံ့အာယုရှုလိုက်လည်းမမြဲဘူးခန္ဓာကနေဖြစ်နေတာတွေပေါ်နေတာတွေဟူသမျှအားလုံးရှုလိုက်တိုင်းရှုလိုက်တိုင်းဟာမမြဲတာကြီးတွေပဲတွေ့နေရတယ် အဲ့လိုမမြဲတဲ့သဘောတွေကြီးတွေတွေ့နေတော့စိတ်တွေကလည်းပဲတခြားပြန့်လွင့်တာတွေရှိသေးရဲ့လားမရှိတော့ဘူးအဲ့ဒီမှာရှုမှတ်တဲ့အာယုံပေါ်မှာမှတ်စိတ်ကလေးမြဲနေတဲ့ခါကျတော့တခြားစိတ်ဈာစိတ်တွေဝင်နိုင်သေးရဲ့လားတောကတွေပရိဒေဝတွေဝင်နိုင်သေးရဲ့လားစိတ်အညစ်အကြေးဖြစ်တဲ့ကိလေသာတွေဝင်နိုင်သေးရဲ့လားဘာမှကိုမဝင်နိုင်တော့ဘုန်းကြီးတို့တေချာလေးနားထောင်ကြည့်ပါဒီဥရိယဗျာညာဟာ ဘုန်းကြီးတို့တာမန်နာကြားယုံလေးနဲ့မမြဲတာကိုသိတာကနာသိပါဒါဘာဝနာမယညာမဟုတ်ပါဘူးတကယ်ခုလိုပြင်နိုင်ကိုယ့်ဟာကိုရှုမှတ်နေရင်နဲ့ထိုင်ရှုရင်ရက်ရှုရင်သွားရှုရင်လျောင်းရှုရင်နဲ့ပေါ်လာတဲ့မြအာယုန်တိုင်းကိုရှုရင်နဲ့ကိုကိုယ်တိုင်သဘောကျသွားပြီဆိုမှဘာဝနာမယညာကိုယ်တိုင်သဘောကျသွားရင်ဘာညာလဲအေးအဲ့ဒီကြမှာဘာဝနာမယညာပေါ်တာအဲ့ဒီကြတော့ဘာဝနာမယညာပေါ်နေပြီ ဒီရှုတိုင်းရှုတိုင်းဟာရှုမှတ်ရအာယုံပေါ်မှာပဲမြဲနေတယ်ထိုင်ရှုလည်းမြဲနေတယ်မှတ်စိတ်ကရန်ရင်ရှုလည်းမြဲနေတယ်သွားရင်ရှုလည်းမြဲနေတယ်လျောင်းရင်ရှုလည်းမြဲနေတယ်အဲ့လိုမှတ်စိတ်ကလေးမြဲနေတဲ့အခါတောကပိဒေဝတွေလွန်မြောက်တယ်လို့ကိုစင်းရဲ့စိတ်စင်းရဲတွေရောမချုပ်ငြိမ်ဘူးလားဒီဥရိယဘယညာအစင်တန်းလေးလောက်လေးနဲ့ကိုပဲဒီချမ်းသာတွေကိုအများကြီးပေးနိုင်တယ်ဒါရှုမှတ်မှုလေးတတိမြဲနေလို့အဲ့လိုတတိမြဲနေတဲ့အခါဈာစိတ်တခြားစိတ်အဲ့ဒီ အညစ်အကြေးတွေနိဝရဏတရားတွေမဝင်နိုင်တော့ဘူးဆိုတော့ယောဂီရဲ့မှတ်စိတ်ကလေးဟာညှဉ်းနှွမ်းနေသလားစင်ကြယ်နေသလားစင်ကြယ်နေပါပထမမှတ်တာလေးကလည်းမှတ်စိတ်လေးကလည်းပြီးသွားပြီနောက်တစ်ခါအသင်မှတ်စိတ်လေးပေါ်လာတယ်နောက်တစ်ခါအသင်မှတ်စိတ်လေးပေါ်လာတယ်မှတ်စိတ်တွေကြီးတွေဒဇင်တန်းနဲ့ပေါ်နေတယ်ရှေ့ကလည်းမှတ်စိတ်နောက်ကလည်းမှတ်စိတ်နောက်နောက်ကလည်းမှတ်စိတ်အဲ့ဒီမှတ်စိတ်ကြီးတွေမြဲနေတဲ့အခါကျတော့စိတ်တွေကညှဉ်းနှွမ်းနေသလားစင်ကြယ်နေသလား စိတ်တွေစင်ကြယ်နေတဲ့အတွက်ကြောင့်မိမိရဲ့ခန္ဓာကိုယ်ထဲမှာသွာလာလေပတ်နေတဲ့သွေးတွေဟာလည်းစင်ကြယ်လာတယ်။သွေးတွေဘာဖြစ်လာလဲ။စင်ကြယ်လာ။သွေးတွေစင်ကြယ်လာတဲ့အခါခန္ဓာကိုယ်မှာလေပတ်သွာလာနေတဲ့သွေးတွေစင်ကြယ်လာတဲ့အခါကျတော့မိမိရဲ့ခန္ဓာကိုယ်ကြီးဟာအရေးစင်းနေဟာညှဉ်းနှွမ်းသွားသလားကြည်လင်းလာသလား။အဲ့ဒီမှာအရေးစင်းတွေကကြည်လင်းလာပြီးတော့အလင်းရောင်တွေတခါလေပြန့်ထွက်လာတယ်။မိမိခန္ဓာက ဘယ်ကထွက်တာလဲအလင်းရောင်ကဘေးကနေလာထိုးနေတာမဟုတ်ဘူးမိမိခန္ဓာကြီးကအလင်းရောင်ကြီးဖြားနေတာအဲ့ဒီဥရိယဗျာဉာဏ်ကိုရောက်နေတဲ့ယောဂီပုဂ္ဂိုလ်ဟာတကယ်အဖြစ်ပြဉာဏ်ကိုရောက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တတိလွတ်သလားမလွတ်ဘူးလားတတိလည်းမလွတ်ဘူးဟိုတုန်းကဒီမှာယောဂီအချင်းချင်းတွေ့ရင်စကားပြောချင်တာမေးချင်တာမသိတာလေးတွေသိမေးချင်တာအခုဒီဉာဏ်ကိုရောက်လို့တတိမြဲနေတဲ့အချိန်ကြတော့စကားပြောချင်တာရှိသေးလား တစ်ချိန်လုံးကတော့အမှတ်တွေလည်းကောင်းကောင်းမမှတ်နိုင်တော့တခါတည်းကိုကအိမ်မှာခဏခဏစွတ်စွတ်စွတ်စွတ်စားနေတော့ရိတ်တံရောက်တဲ့ကစားလိုက်တာဟိုဟာစားခြင်းတရားစားခြင်းအခုအမှတ်ချင်းဆက်နေပြီအမှတ်ချင်းမြဲနေပြီဆိုတဲ့ပုံကိုကြတော့စားခြင်းတာတွေရောရှိသေးလားစားခြင်းတာလည်းမရှိဘူးပြောခြင်းတာလည်းမရှိဘူးဘသူနဲ့မှမတွေ့ကျင်တော့အဲ့ဒီမှာဘသူနဲ့မှမတွေ့ကျင်တော့ဘဲနဲ့တနေရာမှာဂျောင်ကောင်းကောင်းလေးဝင်ပြီးတော့တရားပဲရှုမှတ်ခြင်းတော့တယ် အဲ့ဒီမှာတရားတွေအဲ့ဒီပုဂ္ဂိုလ်ကတရားတွေကောင်းနေတာလားမကောင်းတာလားအဲ့ဒီလောက်ရှုမှတ်မှုအမှတ်တွေကောင်းနေရမယ်အဲ့ဒီဉာဏ်ရောက်လာပြီဆိုရင်ဒီယောဂီပုဂ္ဂိုလ်ကယောက်ျားဆိုရင်ဘုံကြီးဝစ်ချင်တာလို့လို့တောထွက်ချင်တာလို့လို့အမျိုးသမီးဆိုရင်သီလရှင်ဝတ်ကျင်တာလိုလိုတခါတည်းအင်္ဂါလူတွေမကြည့်ကျင်တော့တာလိုလိုဖြစ်နေတာဒီညာလေးရောက်သွားရင်ဒါပေမဲ့ဒီညာလေးပြက်သွားတာနဲ့ပြန်သတိရတာပဲ ဒီညာလေးပြတ်သွားရင်တတိရတာအဲ့တော့ဒီညာလေးဒီကလည်းဖြစ်နေတဲ့အချိန်ရှုမှတ်မှုတတိတွေကလည်းမြဲအဲ့လိုမြဲနေတဲ့အခါကလည်းကြတော့တခါလဲတထိုင်ပြီးရင် ထိုင်ခြင်းရင်တထိုင်ပြီးရင်ထိုင်ခြင်းရင်ယောဂီပုဂ္ဂိုလ်ဟာအစပိုင်းမှာဈဉ္ဉံဣရိယာပုဂ္ဂိုလ်ဦးစားပေးပြီးအာထုတ်ရပေမဲ့ဒီဥရိယဗျာညာရောက်ပြီဆိုရင် အထိုင်ကိုပဲဦးစားပေးတယ်။ဘာကိုဦးစားပေးလဲ။ အထိုင်ဘက်ကိုပဲအာယုန်တွေကများနေပြီအထိုင်ကိုပဲတထိုင်ပြီးတထိုင်တထိုင်ပြီးတထိုင်တထိုင်ထိုင်လိုက်ရင်လေတနာကြီးကွယ်နှစ်နာရီသုံးနာရီအဲ့လောက်ထိအောင်ကိုဣရိယာပုမြဲမြဲကြီးထိုင်ပြီးရှုမှတ်နိုင်လားအဲ့ဒီမှာရှုမှတ်တဲ့အခါကျတော့လေဘာကြောင့်ဒီလောက်ရှုမှတ်နိုင်တာလဲဆိုရင်စောစောကပြောခဲ့ပြီလေမိမိရဲ့ခန္ဓာကိုယ်ကြီးကစိတ်တွေကြည်လင်တော့သွေးတွေကြည်လင်ပြီးတော့အရေးဆင်းတွေကကြည်လင်ပြီးတော့အလင်းရောင်တွေဖြာနေပြီ မိမိထိုင်ရှုမှတ်တဲ့အခါမိမိပတ်ဝန်းကျင်တစ်ခုလုံးဟာမှောင်နေသလားလင်းနေသလားမိမိဟာအလင်းရောင်ထဲမှာထိုင်နေရတယ်လို့ပဲဩဘာတိစေဝါအလင်းရောင်ကြီးဖြစ်လာတခါတရံမှာအားကြီးတဲ့ပုဂ္ဂိုလ်ပီတိအားကြီးကောင်းလို့တမာရီအားကြီးကောင်းတဲ့ပုဂ္ဂိုလ်ဆိုရင်ညသူအိတ်တဲ့အခန်းအဲ့ဒီပုဂ္ဂိုလ်ကအိတ်တဲ့ဆိုရမယ်လို့လည်းပဲတတိလွတ်သလားမလွတ်ဘူးလားရှုမှတ်မှုလေးနဲ့အိပ်ပျော်သွားတယ်ပျော်ခြင်းနဲ့ပျော်သွားမယ်ရှုမှတ်မှုလေးနဲ့ အဲ့ဒီမှာသူ့ရဲ့ခန္ဓာကိုယ်ကဒီမှာကြည်လင်ပြီးတော့အလင်းရောင်တွေဖြာထွက်နေတော့သူအိတ်တဲ့အခန်းဟာမှောင်နေမလားလင်းနေမလားအဝေးကလှမ်းကြည့်ရင်အော်ဟိုခန်းကမီးမပိတ်ဘူးနော်လို့ထင်လို့ထင်ရတယ်ဒါဘာကြောင့်လဲဆိုရင်သူ့ရဲ့စိတ်တွေကြည်လင်နေတဲ့အတွက်ကြောင့်အလင်းရောင်တွေကခန္ဓာကဖြာထွက်နေတာဒါကြောင့်မို့တရားရှုမှတ်တဲ့အခါမှာအဲ့ဒီဥရိယဗျာဉာဏ်ကောင်းကောင်းဖြစ်နေတဲ့ပုဂ္ဂိုလ်ဟာသူဟာလင်းရောင်ကြီးတဲ့မှာပဲသူတယောက်တည်းထိုင်နေရတယ်လို့ပဲဟောခံစားရတာလေးကိုပြောတာ ဒါရင်လားဆိုတော့ပီတိတွေပီတိတွေကလည်းခန္ဓာကိုယ်ကြီးမှာတခါလေချက်သိမ်းမွင်းခြင်းတွေတဖြန်းဖြန်းထလာခန္ဓာကိုယ်ကြီးမှာတခါလေပီတိတွေကခဏခဏခုတ်တက ပီတိတဲ့ဖြစ်လာတယ်ခဏိကပီတိထက်ကတက်ကတက်ကဖြစ်ကဖြစ်လာတယ်ဥပေကပီတိတခါလေခန္ဓာကိုယ်ကြီးလွှမ်းခြုံသွားတော့မလောက်ဒီခန္ဓာကိုယ်ကြီးကိုလွှမ်းခြုံသွားတော့မလောက်တခါလေချက်သိမ်းမွင်းခြင်းတွေဖြန်းဆိုပြီးအောက်ပိုင်းကနေထလာလိုက်အပေါ်ပိုင်း အပေါ်ပိုင်းကနေထားလိုက်အောက်ပိုင်းထီအောင်တခါလဲခြုံလွှမ်းပြီးတော့တခါလဲသွားပီတိတွေဖြစ်နေတာအားကောင်းနေတာအဲ့ဒီကနေပြီးတော့ဒီတဲ့ပို့ပြီးတော့ပီတိကအားကောင်းလာရင်ဥပ္ပေကပီတိဥပ္ပေကပီတိဆိုတော့ခန္ဓာကိုယ်ကြီးကအောက်ကိုလေးပိနေတာလားအပေါ်ကိုကြွတက်နေတာလားခန္ဓာကိုယ်ကြီးကခုယောဂီတို့ကိုယ်တိုင်ရှုမှတ်ပွားများအားထုတ်လို့ဆရာကောင်းတမကောင်းတံမိဝဲပြီးတော့ ဆရာကောင်းတမန်ကောင်းရဲ့ညွန်ပြမှုအတိုင်းလိုက်နာပြီးတော့ကျင့်သုံးအားထုတ်လို့ဒီဥရိယဗျာညာကောင်းကောင်းဖြစ်နေတဲ့ယောဂီပုဂ္ဂိုလ်ဟာတကယ်ထိုင်ဣရိယာပုဟာလည်းပဲခန္ဓာကိုယ်ကတခါနဲ့အပေါ်ကိုကြွပြီးတော့နေတယ်လို့ဆိုတော့ဝေဒနာတွေမထင်ရှားတော့တဲ့အတွက်အချိန်နေဣရိယာပုဒီခိုင်ခိုင်မြဲမြဲမထိုင်နိုင်ဘူးလားတနာရီနနာရီသုံးနာရီမထိုင်နိုင်ဘူးလားထိုင်နိုင်တယ်တခါတည်းရန်ချူယောဂီလည်းမှားလိုက်ရအောင် တထိုင်လေးလောက်ရယူနေငါဟာငါဥရိယဗျာညာရောက်ပြီလို့တော့မထင်နဲ့နော်တထိုင်လောင်လေးရဘူးတာကိုတော့မဆိုလိုဘူးနော်ရစ်ရှိအားထုတ်နေတဲ့ပုဂ္ဂိုလ်ဟာအထိုင်ကိုတခါနဲ့ဘယ်ချိန်မဲထိုင်တိုင်းနှစ်နာရီသုံးနာရီနှစ်နာရီသုံးနာရီထိုင်တိုင်းထိုင်တိုင်းဒီယောဂီပုဂ္ဂိုလ်ဈဉ္ဉံချိန်ကြီးရော့သွားပြီအဲ့ဒီမှာအထိုင်ဘက်ကိုပဲအတန်ပြီးတော့ထိုင်ပြီးတော့ရှုနေရဘာကြောင့်လဲဝေဒနာတွေပြင်းပြင်းထန်ထန်ဖြစ်သေးလို့လားမဖြစ်တော့လို့လားဝေဒနာတွေထင်ရှားလို့လားမထင်ရှားလို့လား အခုပီတိတွေကတခါလဲဖြစ်နေပြီဆိုတော့ခန္ဓာကိုယ်ကြီးအပေါ်ကိုကြွတက်နေအပေါ်ကိုကြွပြီးတော့ကျန်းတဲ့တထွာတမိုက်တထောင်လွတ်နေတယ်လို့ပဲတချို့တကယ်ကိုတမာရီအားကောင်းသွားတဲ့ပုဂ္ဂိုလ်ဆိုရင်အပေါ်ကိုကြွသွားတာတရားရှိတယ်ဘုန်းကြီးတို့မာစီသာသနာရိပ်သာကြီးမှာဘုန်းကြီးများမရောက်ခင်ပေါ့ဘုန်းကြီးတို့ကပြန်ပြီးတော့ပြောတာကိုပဲကြားရအဲ့ဒီမှာအားကြတယ်အဲ့ဒီပုဂ္ဂိုလ်မျိုးကိုအားကြအဲ့ဒီအချိန်တုန်းက तू ဟာအခန်းထဲမှာတရားထိုင်နေတယ်အချိန်အား အနက်တဲ့အချိန်မှာကိုခန်းတဲ့ကိုလည်းပဲမနေနိုင်တော့ဘူးသူကမနေနိုင်တော့ဘူးမမှတ်ဖဲကိုမနေနိုင်တော့ဘူးတတိတွေကမြဲလို့လားမမြဲလို့လားမြဲနေလို့တတိတွေကမြဲနေတော့မမှတ်ဖဲမရှုဘဲကိုမနေနိုင်တော့တဲ့ခါကျတော့အခန်းရောက်တော့လဲရှုနေတာဟိုဘက်ခန်းဒီဘက်ခန်းတခြားပုဂ္ဂိုလ်တွေလည်းပဲရှုတဲ့ပုဂ္ဂိုလ်ရှုတချို့ကလည်းလျှက်ရက်ကလေးနဲ့ရှုတချို့ကလည်းထံရက်ကလေးနဲ့ရှုတချို့ကလည်းနာရက်ကလေးမှီပြီးရှုအဲ့ဒီမှာသူကတော့သူ့အိယာလေးပေါ်မှာထိုင်ပြီးရှုနေတဲ့ခါမှာခန္ဓာကိုယ်ကအခုပြောတဲ့ပီတိတွေဥပေက္ခပီတိတွေအာကောင်ပြီးတော့ ခန္ဓာကိုကြွပြီးတက်သွားလိုက်တာသူကြွသွားတာလည်းသိတယ်ပေါ့ပါသွားတာလည်းသိတယ်ဒါပေမဲ့လို့အပေါ်ကိုရောက်သွားတဲ့အခါကျတော့မျက်နှာချင်းနဲ့သူ့ခေါင်းနဲ့သွားတိုက်တာအဲ့ဒီခေါင်းနဲ့သွားတိုက်လိုက်တဲ့အခါကျဘာဘာလင်းလို့စိတ်ကဖြစ်သွားတာအဲ့ဒီမှာတတိဘာဖြစ်သွားလဲလွတ်သွားတယ်အဲ့ဒီအချိန်မှာဘုံဆိုပြန်ပြုတ်ကြလိုက်တာအဲ့ဒီမှာပြုတ်ကြလိုက်တာအပေါ်ကနေပြီးပြုတ်ကြလိုက်တာဘုံဆိုတဲ့အတန်ကြတော့မှဘေးက အခန်းမှာနေကြတဲ့ပုံကိုယ်တွေဟာဘာဖြစ်တာလဲဟိုအခန်းဆိုပြီးအတားတခါလေထွက်လာပြီးတော့ဝိုင်းပြီးတော့အခန်းကိုဝိုင်းစုလာပြီးကြည့်တော့ဘာဖြစ်သွားတာလဲကျွန်တော်ဒီတိုင်းဖြစ်သွားတယ်ဘာဖြစ်သွားတယ်မသိဘူးအပေါ်ကိုကြွသွားတယ်အပေါ်မှာခေါင်းနဲ့အပေါ်ကမျက်နှာကျက်နဲ့တိုက်လိုက်တဲ့အခါမှာကျွန်တော်တတိယသွားတယ်အဲ့ဒီအချိန်မှာပြုတ်ပြီးပြန်ကျသွားတယ်အဲ့ဒီလိုသိရတယ်အဲ့ဒီမှာပီတိရဲ့သဘောဟာတကယ်ကိုဥပေက္ခပီတိအားကောင်းပြီဆိုရင်ကိုယ်စိတ်ထဲကထင်ရတာတော့မဟုတ်ဘဲနဲ့တကယ်ရောမကြွနိုင်ဘူးလား တကယ်ကိုကြွသွားတာတကယ်ပီတိတွေဘုန်းကြီးတို့ကြည်ပေါ်မြတ်စွာဘုရားလက်ထက်ကဗုဒ္ဓနုတ္တိတွေမြတ်စွာဘုရားရဲ့ဂုဏ်တော်လေးအာယုပြုပွားနေတာနဲ့ပဲမိန်းကလေးတယောက်ဟာကိုယ်အရင်မှကြီးနေဟိုးတောင်ထိတ်နက်ကတောင်ထိတ်ကဘုရားပွဲနက်ကပွဲကြီးမှာတခါလေရောက်ချင်တဲ့စိတ်တွေဖြစ်သွားတာအဲ့ဒီပေါ်တခါလေပါသွားတာပဲပီတိပဲအဲ့မှာပီတိကြောင့်အခုလည်းပဲဒီမှာပီတိဟာခန္ဓာကိုယ်ကြီးကြွပြီးတော့ပို့အမ်းမကောင်းရင်တော့ကိုယ်စိတ်ကထင်ရတာမိမိစိတ်ထဲကကြွနေတယ်လို့ထင်ရတာတကယ်ကြွကြမှာလဲကြွမယ်ပေါ့ ခန္ဓာကိုယ်ကြီးတထွာလောက်တမိုင်းလောက်တထောင်လောက်ကြွနေတယ်လို့ထင်ရအဲ့ဒါဥပေက္ခပီတိဖရဏပီတိဘာပီတိတယ်လဲဖရဏပီတိကြတော့ဘုန်းကြီးတို့ယောဂီများမိတ်ထားတဲ့မျက်စိလေးမဖွင့်ကျင်တော့အောင်ကိုကောင်းတာမိတ်ထားတဲ့မျက်စိလေးကိုမဖွင့်ကျင်တော့တရားအမှတ်ကိုမဖြုတ်ကျင်တော့ဒီထိုင်အမှတ်ကလေးကိုမဖြုတ်ဘဲနဲ့ပဲဆက်ပြီးတော့အထုတ်ကျင်အထူးအဖြင့်ဟိုဘက်ကဆွန်းစားဖို့အတွက်အချိန်ရောက်နေပြီဆွန်းစားမောင်းခေါင်နေပြီ ကြားလဲကြားတယ်ဒါပေမဲ့ဒီအမှတ်ကိုလည်းဖြုတ်လို့မရအောင်မဖြုတ်ချင်ဘူးအဲ့လောက်ကိုအမှတ်တွေကောင်းသွားတာဒါကြောင့်မို့ဘုန်းကြီးတို့ပြောနေကြကျေးဇူးတော်ရှင်မင်းကုန်းဇေတဝန်ဆရာတော်ဘုရားကြီးဓမ္မစီဆရာတော်ဘုရားတို့ရဲ့ဆရာတောင်ပုလူဆရာတော်ဘုရားတို့ရဲ့ဆရာကမ္မထန်နီးပေးခဲ့တဲ့ဆရာတော်ဘုရားကြီးရဲ့ဇေတဝန်ကျောင်းတိုက်မှာအဲ့ဒီမှာတရားအထုတ်တဲ့ပုဂ္ဂိုလ်ဒီအဆောင်အယောက်ဆုံးအပ်ပေါ်ရတယ် ပထမပိုင်းရောက်စယောဂီပုဂ္ဂိုလ်ဆိုရင်ဒီမှာဆွန်းကိုများများထည့်ပေးရတယ်။များများထည့်ပေးထည့်ပေးလိုက်တာအကုန်ပြောင်းမယ်။ညနေစာမှာဆိုတော့အကုန်စား။နောက်တဖြည်းဖြည်းနဲ့အဲ့ဒီယောဂီအခုပြောတဲ့အမှတ်တွေကောင်းလို့တတိယသမารီအားတွေကောင်းလာတဲ့ခါကျတော့ဆွန်းစားကရော့ရော့ရော့ရော့သွားတယ်။မကုံတော့။နောက်ဒီဥရိယပညာဉာဏ်ရောက်နေတဲ့ပုဂ္ဂိုလ်ယောဂီသိအားကောင်းနေတဲ့ပုဂ္ဂိုလ်ဆိုတော့အမှတ်တွေကမြဲနေတဲ့ခါကျတော့ဆွန်းစားပြီဆိုရင် အမှတ်ကမလွတ်တော့ဘူး။ မလွတ်တဲ့အတွက်တခါတရံမှာဇွန်းတဇွန်းလောက်ပဲဝမ်းနဲ့ဝင်တော့တယ်မစားချင်တော့အားလုံးတရားကောင်းလာပြီဆိုရင်အစားကကောင်းသေးရဲ့လားမကောင်းတော့ဘူးတရားမကောင်းသေးရင်တော့ဘာကြွေးကြွေးကောင်းနေတာပဲဒါဘုန်းကြီးတို့ဒါကိုကိုကိုပဲကိုဟာကိုသုံးသပ်ကြည့်ပါနော်အစားကောင်းနေသေးရင်တရားမကောင်းသေးဘူးတရားတကယ်ကောင်းတဲ့ပုဂ္ဂိုလ်ကြတော့အစားကလည်းဘလောက်ကြွေးကြွေးဘာတွေကြွေးကြွေးကောင်းကုန်မကောင်းတော့ အရသာတွေ့သေးရလားဘာကြောင့်လဲတတိလွတ်လို့လားမလွတ်လို့လားလုံးဝမလွတ်တော့လို့အဲ့ဒီမှာဒီအုံမောက်ခောက်တဲ့အတန်ကြားပြီမယ်ဒီကဓမ္မပီတိလေးဖြစ်နေတဲ့အတွက်ကြောင့်မို့တခါလေဘလို့မှကိုထပ်ပြီးမစားကျင်တော့အဲ့ဒီလိုဖရဏပီတိမိတ်ထားတဲ့မျက်စိလေးကိုမဖွင့်ကျင်လောက်အောင်ကောင်းတာအဲ့ဒီလိုပီတိတွေဖြစ်လာပြီဆိုရင်ယောဂီပုဂ္ဂိုလ်ကကိုကိုကိုကျင့်နဲ့နေတတ်တယ်အလင်းရောင်နေပီတိတွေ နောက်ကဉာဏ်ကလည်းပဲထင်မြက်တယ်ရှုတိုင်းရှုတိုင်းဟာဘာပဲရှုလိုက်ရှုလိုက် ပေါ်လာလိုက်ပျောက်သွားလိုက်ပေါ်လာလိုက်ပျောက်သွားလိုက်နဲ့မြဲတာသိနေသလားမမြဲတာသိနေသလားအေးအဲ့ဒီလိုဉာဏ်တွေကလည်းထင်မြက်တယ်ဩဘာတိဇေဝဉာဏ်နေစာပိတိယာစဝိကံပတိအဲ့ဒီလိုအလင်းရောင်နေပိတိပတ္တိတွေပိတိတွေဖြစ်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကအမှတ်တတိတွေပြတ်နေတယ် တချို့ကတော့ဒီလိုနဲ့တရားတွေကောင်းနေပြီတချို့ပုဂ္ဂိုလ်ကအလင်းရောင်ကြီးတွေပဲထိုင်နေရတယ်ဆိုတော့ငါမက်ဆိုင်နေပြီဟာငါအေးချမ်းနေပြီငါအငိမ့်တက်လေးကိုရနေပြီကိုကထင်းနေတာတကယ်တော့ဒီမှာဥရိယဘုရားညာအဆင့်လောက်ပဲရှိသေးတယ်ဒီဆင့်လေးမှာဒီလောက်တရားအရသာဓုတွေတွေ့နေတာဒါပေမဲ့လို့အဲ့ဒီတရားအရသာဓုတွေကမိမိရှုမှတ်တဲ့အမှတ်ကိုပြည့်စည်တဲ့အတွက်ဒီဝိပဿနာရဲ့ညဉ့်ညူးချောင်းတရားတဲ့သူဟာတရားကိုမတက်စီအောင်တားထားတာလို့ပြောတယ် အဲ့ဒါကိုကျင့်납ပြီးตายာနေရင်အဲ့ဒီပုဂ္ဂိုလ်ရှိကိုတရားမတုတ်တတ်တော့ဘူးတဲ့နောက်ပြီးတော့ဒါရင်လားဆိုတော့ပိတိယာဇဝိကံပတိပတ္တိယာဒုခေစေဝယေဟိစိတ်တံပဝေရီတိရှုမှတ်မှုတွေကကောင်းနေပြီလေအခုပိတိတွေပတ္တိတွေဖြစ်နေပြီပိတိတွေဖြစ်နေပြီခန္ဓာကိုယ်ကြီးကကြွပြီးတက်နေဝေဒနာတွေရောထင်ရှားသေးရလားဝေဒနာတွေမထင်ရှားတော့ကိုယ်ရောစိတ်ရောငြိမ်းအေးနေတယ်ကိုယ်ရောစိတ်ရောဘာဖြစ်နေလဲ ဘာစိတ်မှလည်းမဝင်တော့ဝေဒနာတွေကလည်းမထင်ရှားတော့စိတ်တွေကဘာစိတ်မှမပေါ်တော့ကိုတော့ကတော့အင်ကိုတရိယာလောကိုတရိယာငါဖြစ်မှဖြစ်ပါမလားအလုတရားငါပြန်မှဖြစ်မှာအခုဒီစိတ်တွေရောဝင်သေးရဲ့လားမှတ်စိတ်ကြီးတွေပဲဒါပဲစိတ်ကလည်းပဲဟိုမှတ်စိတ်ကလေးကလည်းပဲအထူးကြောင်းကြဆိုင်မှတ်စရာမလိုတော့ဘူးသူဟာသူဟိုဟာပေါ်လိုက်မှန်လိုက်ပြောင်းလိုက်ပေါ်လိုက်မှန်လိုက်ပြောင်းလိုက်ပေါ်လိုက်မှန်လိုက်ပြောင်းလိုက်နဲ့မမြဲတာပဲတွေ့နေရအဲ့ဒီမှာခန္ဓာကိုယ်ကလည်းအောက်ပိုင်းက ဝေဒနာရဲ့လို့အထူးထင်ရှားတာမတွေ့တော့တဲ့အတွက်ခန္ဓာကိုယ်ကြီးကလည်းအပေါ်ကိုကြွားပြီးတော့ကာယပတ္တိစိတ်ကလည်းကိုယ်စိတ်ကလည်းငြိမ့်နေတယ်ခန္ဓာကိုယ်မှာလည်းဝေဒနာတွေမရှိတော့ဘူးဆိုတော့ကိုယ်ရောစိတ်ရောငြိမ့်အေးတဲ့ကာယပတ္တိစိတ်တပတ္တိတွေဖြစ်လာအဲ့လိုကာယပတ္တိစိတ်တပတ္တိဖြစ်လာပြီဆိုရင် ကာယလဟုတာစိတ်တလဟုတာခန္ဓာကိုယ်ကြီးလေးနေသလားပေါ်နေသလားကာယမုဒ္ဒတာစိတ်တမုဒ္ဒတာ ကိုရောစိတ်ရောနုညံ့တယ်အသွမ်းအလာအနေအထိုင်အမတန်ကြမ်းတမ်းတဲ့ပုဂ္ဂိုလ်ဖြစ်ပါစေဒီဥရိယဘယညာကောင်းကောင်းဖြစ်နေပြီဆိုရင်သူ့ရဲ့အမူအရာတွေဟာနုညံ့သွားတယ်သိမ်မွေ့သွားအပြောဆိုအမတန်ကြမ်းတမ်းတဲ့ပုဂ္ဂိုလ်ဖြစ်ပါစေဒီဥရိယဘယညာကောင်းကောင်းဖြစ်နေပြီဆိုရင်သူ့ရဲ့အပြောဆိုလေးတွေကသိမ်မွေ့သွားတယ်ဒါကြောင့်မို့ကာယပတ္တိစိတ်တပတ္တိကာယလူဟုတံစိတ်တလူဟုတံကာယမုရုတံစိတ်တမုရုတံ အဲ့ဒီလိုကိုယ်စိတ်တွေပါငြင်းအေးနေပြီဆိုတော့ဒီယောဂီပုဂ္ဂိုလ်ရဲ့စိတ်ဟာချမ်းသာနေမလားဆင်းရဲနေမလားကဲအဲ့ဒီလောက်ချမ်းသာနေပြီထိုင်ပြီးရှုမှတ်ရတာအလင်းရောင်ထဲမှာခန္ဓာကိုယ်ကြီးကကြွားလို့ကိုယ်ရောစိတ်ရောငြင်းအေးပြီးချမ်းသာနေတယ်ဆိုတော့ကိုကိုကိုနိဗ္ဗာန်ရနေပြီမက်ဆိုင်နေပြီလို့မထင်မိဘူးလားအဲ့လိုထင်ပြီးတော့ကိုကိုကိုထင်ကြီးတဲ့ပုဂ္ဂိုလ်တွေလည်းဘုန်းကြီးတို့များကြီးတရားအားထုတ်တဲ့အခါမှာဆရာကောင်းကိုမိဝဲပါ ဘာကိုမိဝဲရမှာလဲမိမိရဲ့တရားအတွေ့အသည့်တွေကိုပြုပြင်ပေးနိုင်တဲ့ဆရာကောင်းလိုအပ်ပါတယ်အခုဒီဥရိယဘယညာကိုရောက်ပြီဆိုရင်အခုပြောတဲ့အတိုင်းတရားအရသာတွေကတိတ်ကိုကောင်းနေပြီဟုတ်တယ်မဟုတ်လားတိတ်ကိုကောင်းတိတ်ကိုချမ်းသာ နေတာကိုကမ္မထမ်းဆရာကဘာမှဘုဒ္ဓတာလည်းမရှိအတွေ့အကြုံလည်းမရှိ ပရိယတ်တိစွမ်းရည်လည်းမရှိအဲ့ဒီမရှိတဲ့အခါကာလကြတော့ဒါကိုပဲယောဂီကလည်းနိဗ္ဗာန်လို့ထင်တာကိုသူကလည်း တခါလဲအားပေးအားမြောက်နဲ့မင်းမိတ်ဆိုင်သွားပြီငါ့ကို အမျှဝေပါဆိုတာမျိုးလုပ်လိုက်ပြီဆိုရင်ဟိုကသွားပြီသူ့ကိုယ်သူတောင်အလိုလိုထင်ကြီးနေတာကိုဒီကဆရာကမှပင့်တင်လိုက်တဲ့အခါကျတော့မြောက်သွားအဲ့ဒီမှာမြောက်သွားပြီးတော့ဘသူနဲ့မှမတူသလိုငါကွာဆိုတာငါလိုလူစပူမှရှိသေးလားဆိုထအော်ရင်အော်တာပဲအဲ့ဒီပုဂ္ဂိုလ်ကတခါလဲပေါက်သွားတယ်ဘာဖြစ်သွားတာလဲအဲ့ဒါကိုပေါက်တယ်လို့ခေါ်တာဒါသူ့ကိုယ်သူပေါက်သွားတာ တကယ်တော့အဲ့ဒီဟာကိုဆရာသမားကောင်းနဲ့တွေ့ဖို့မလိုဘူးလားအဲ့ဒီလိုဘုန်းကြီးတို့ကဘုန်းကြီးတို့ယောဂီများဆိုရင်ယောဂီပုဂ္ဂိုလ်ကတိတ်ကိုကျဉ်းနေပြီးတိတ်ကိုစိတ်ဓာတ်တွေတက်ကြွပြီးတော့ဟာတခါလေသူ့ကိုယ်သူမြောက်ကြွမြောက်ကြွခြေတော့ကိုကျန်းနဲ့မထီတော့ဘူးသူတွေ့တာတွေကိုလည်းပြောခြင်းဟိုလူပြောခြင်းဒီလူပြောခြင်းလူကမြောက်ကြွနေတာငယ်အဲ့ဒီပုဂ္ဂိုလ်မျိုးဘုန်းကြီးတို့တရားလျှောက်ပြီဆိုရင်ဘုန်းကြီးကမသိတယ်လို့နေပြီးစာရေးနေတာကောက်ပြီးဟိုရေးဒီသူကကိုကောင်းကောင်းကိုနားမထောင်တော့ဘူး ဘာဖြစ်လို့လဲဆိုသူမြောက်ပေးရင် तू ကပို့ပြီးတော့ခုနကလိုဖြစ်သွားမှာလေအဲ့ဒီတော့ तू ပြောတာကိုနားမဝင်နားမထောင်ကြီးမဆိုင်အဲ့ဒီလိုကိုသူ့ကိုလေးလေးရှူထားတော့ဆရာသူပြောတာကိုလည်းကောင်းကောင်းနားမထောင်ပါလားဆိုစိတ်ဓာတ်တွေတက်ကြွလာသလားစိတ်ဓာတ်တွေကျသွားလားအဲ့ဒီမှာကျသွားအဲ့ဒီကျတော့မှဘုန်းကြီးတို့ကပြုပြင်ပေးရတာအဲ့ဒီအချိန်မှာပြန်ပြီးပြုပြင်ပေးရတာမင်းတွေ့နေတာတွေကဒါနိဗ္ဗာန်မဟုတ်သေးဘူးဒီချမ်းသာလေးကအခုမှဘာမှမဖြစ်တော့တဲ့ချမ်းသာလေး တကယ်နိဗ္ဗာန်ချမ်းသာဆိုတာကဒီတဲ့မကချမ်းသာတယ်ဥပမာအားဖြင့်ဘုန်းကြီးတို့နမူနာလေးပြောရရင်ဒါဘုန်းကြီးတို့မြန်မာနိုင်ငံသားတွေဟာကြိတ်ထီယိုးတောင်ကိုတဖူးကြမှာပါဟုတ်တယ်မဟုတ်လားဒါဟိုအခုခင်မဟုတ်ဘူးတော့ရှေးတုန်းကရှေးတုန်းကရှေးတုန်းကတက်ရတဲ့ပုဂ္ဂိုလ်တွေဟာတောင်ပေါင်း30ကျော်လောက်ကျော်ရတာဟုတ်တယ်မဟုတ်လားတောင်ပေါင်း30ကျော်လောက်ကျော်ရတာပထမကင်မောစခန်းဆိုတာဘုန်းကြီးတို့ကားပေါ်ကရောက်တယ်အဲ့ဒီစခန်းရောက်တဲ့ကကားပေါ်ကဆင်းပြီးတော့တောင်ပေါ်ကိုတက်ရတယ် တက်တဲ့အခါမှာတောင်တွေအထက်ထက်ကြွားတာဆိုတော့လူဟာခြေထောက်တွေရောနှုံပြစ်ပြီးတော့ပင်မနေပြီကိုကိုကိုကိုလက်ကိုချီတောင်းမသေးခြင်းမူပါလာတဲ့အပေါ်ကအထုတ်မပြောနဲ့အင်ကြီးတောင်ဆွဲချွတ်ပလိုက်ခြင်းနဲ့အဲ့ဒီလောက်ပင်မနေခုတရားရှုမှတ်တဲ့အခါမှာဒီဥရိယဗျာညာမရောက်ခင်အဲ့ဒီလောက်ပင်မနေဘုန်းကြီးတို့အိယာဘောလှဲပြီးချလိုက်တဲ့တောင်မှာလက်ကလေးတွဲလန်းကြနေရင်ဒီလက်ကလေးပြန်မတင်နိုင်ဘူးဒါတကယ်ကြိုးစားတဲ့ပုဂ္ဂိုလ်နော် မကြိုးစားဘဲနဲ့ဒီတဏ္မာလောက်ကိုပြောလိုက်ဆိုလိုက်ကြည်လိုက်မောလိုက်စားလိုက်တောက်လိုက်ဆိုတာတော့ဒီလောက်မဖြစ်ပါဘူးဟုတ်တယ်မလားအဲ့တော့တကယ်ကြိုးကြိုးစားစားအထုတ်လို့ဖြစ်လာတဲ့အတွေ့ကိုဘုန်းကြီးပြောပြနေတာအဲ့ဒီမှာကိုယ့်လက်ကိုယ်ချီလေးတောင်မတည်ကျင်လောက်အောင်ပင်ပန်းပါလေဒီဥရိယဗျာညံမရောက်ခင်အဲ့တော့ဒီယောဂီပုဂ္ဂိုလ်ကလည်းပဲရေမြောင်ကြီးဆိုတဲ့စခန်းကိုမရောက်ခင်မှာကိုယ့်ချီကိုယ့်လက်ဒီမတည်ကျင်လောက်အောင်ပန်းပါလေဒါပေမဲ့ အဲ့ဒီပေါ်တောင်းပေါ်ဆင်းလာတဲ့ပုဂ္ဂိုလ်တွေကအားပေးတယ်ရောက်တော်မယ်ရောက်တော်မယ်တက်ပေးအားပေးတက်ပေးတက်ပေးဆိုတော့ဟိုအားတင်းပြီးတက်ရတာအားဆိုင်ပြီးတက်ရတာအဲ့လိုအားဆိုင်တရင်ကနေပြီးတော့ရေမြောင်ကြီးစခန်းနှန်းရောက်တဲ့အခါကျတော့လူတန်သူတန်နေမကြရဘူးလားရေမြောင်ကြီးစခန်းမှာစားတောက်ဆိုင်နေအပြည့်ပဲအဲ့ဒီမှာကြမ်းရတဲ့အခါကျတော့စိတ်အားတွေယော့သွားသလားတက်လာသလားအဲ့ဒီမှာစိတ်အားတွေတက်လာပြီးတော့တခါနဲ့အားဆိုင်ပြီးတော့တက်သွားတဲ့အခါကျတော့ရေမြောင်ကြီးစခန်းလေးရောက်ရော ကိုရောစိတ်ရောပင်ပန်းတာတွေရှိသေးရလားမရှိတော့လုံးဝကိုမရှိတော့အဲ့ဒီမှာဟိုငါရောက်ပြီကွာဆိုပြီးစိတ်ထဲမှာတိတ်ကိုဝမ်းသာသွားတယ်ဒါပေမဲ့ကြိုက်ထီးရိုးဖျားရောက်ပြီလားမရောက်သေးဘူးလားအစရှိသေးတယ်ကိုကိုကိုကိုကျဉ်နှံ့နေတာဒါပေမဲ့အစရှိသေးတယ်အခုဥရဗျာညာဟာအစရှိသေးတယ်ဒါပေမဲ့ကိုကနိဗ္ဗာန်ရောက်နေပြီလို့ကိုကိုကိုထင်တာအဲ့ဒီထင်ကြီးမှုတွေကိုဘုန်းကြီးတို့ဒီကနေ့တကယ်ဝိပဿနာဉာဏ်ဖြစ်ပုံလေးတွေကိုဘုန်းကြီးကအကျဉ်းချုပ်ဘုန်းကြီးဒါလေးပြောပြနေတာ အဲ့ဒီကနေပြီးတော့ဒီဥရိယဗျာဉာဏ်ကို ဖြစ်နေတဲ့ပုဂ္ဂိုလ်ဟာဒါရင်လားဆိုတော့ဒီလောက်တရားရဲ့အရသာတွေတွေ့နေတဲ့ခါကျတော့ဓမ္မပီတိကိုကိုကိုနှစ်သိမ့်ဝမ်းမြောက်မှုတွေမဖြစ်ဘူးလားဓမ္မရတ္တတရားရဲ့အရသာကိုကိုယ်တိုင် ခုခံစားနေရပြီ။အိုးတရားဆိုတာကောင်းလိုက်တာချမ်းသာတယ်ဆိုတာဟုတ်ပါလား။အစာပိုင်းလေးအပင်ပန်းခံပြီးကြိုးစားခဲ့ရတာအခုကြတော့ငါပင်ပန်းရကျိုးနှက်ပြီး ချမ်းသာလိုက်တာကုနိဗ္ဗာန်ရောက်နေပြီဟိုးလင်းရောင်ကြီးထဲမှာကုတယောက်တည်းအဲ့လိုကိုယ်စိတ်တည်းဖြစ်နေတာအဲ့လိုဖြစ်နေတဲ့အခါကျတော့ဒီတရားတွေကိုတွေ့အောင်ဒီတရားတွေကိုပြသပေးတဲ့ဆရာသမားပေါ်မှာရောကျေးဇူးတွေမတင်ဘူးလားဒီတရားရိပ်တာကိုဒီဆရာသမားနဲ့တွေ့အောင်ပို့ပေးတဲ့ပုဂ္ဂိုလ်ကိုရောကျေးဇူးမတင်ဘူးလားအင်္ဂမိသားစုတွေကိုတရားအထုတ်ဖို့ခွင့်ပြုပေးတဲ့မိသားစုတွေပေါ်မှာရောကျေးဇူးမတင်ဘူးလား အဲ့ဒီမှာကျေးဇူးတွေလည်းတင်ပြီးတော့ဆရာသမားပေါ်မှာလည်းပြုစုလှုပ်ကြွေးခြင်းနဲ့မိဘတွေပေါ်မှာလည်းပြုစုလှုပ်ကြွေးခြင်းနဲ့ကိုတွေ့တဲ့တရားတွေကိုကိုဆွေကိုမျိုးကိုသားကိုသမီးကိုမိဘတွေကိုကိုတွေ့တယ်လို့တွေ့စေခြင်းနဲ့သရဆန္ဒတွေအားကောင်းသလားအားသေးသွားသလားသိအားကောင်းတာပဲသရတရားတွေသိအားကောင်းတာအဲ့ဒီအချိန်မှာသရတရားတွေကဘလောက်အားကောင်းလဲဆိုရင်ပေးခြင်းနဲ့စိတ်တွေလှူခြင်းနဲ့စိတ်တွေလှူခြင်းတန်းခြင်းနဲ့စိတ်တွေကကိုယ့်လက်ထဲမရှိသေးဘူးအကျွေးကိုလှူခြင်းနဲ့စိတ်တွေဖြစ်နေတာ တခါတလေကိုလက်တဲ့ကိုဘာမှမရှိသေးဘူးအဲ့ဒါကြောင့်မို့ဘုန်းကြီးတို့ဒီမှာတကယ်ကိုဒီဥရိယဗျာဉာဏ်ရောက်လို့ဒီတန်တန်တရားတွေထက်တန်လာပြီဆိုရင်မနှဲတန်ရတယ်တခါတလေငောင်ငန်းပြီးတော့ပြစ်လိုက်ရအဲ့ဒါသူ့မှာဘာမှမရှိသေးဘူးသူဟာဆရာတော်တပည့်တော်တရားပြန်သွားလို့ရှိရင်တပည့်တော်ကြောင်းဆောင်ဆောက်ပါမယ်ဗျာတပည့်တော်ဘာလုပ်ပါမယ်ဗျာဘာမှသူ့လက်ထဲမရှိသေးဘူးသူ့ဟာသူ့တရားတွေဖြစ်နေတာ အဲ့လိုတရားတွေဖြစ်ပြီးတော့အဲ့လိုဖြစ်လာတာတွေကိုတခါတရံမှာဒါတွေကိုရှုမှတ်ပယ်ရမယ်ဒါဟာလက်ခံရမယ်တရားမဟုတ်ဘူးပယ်ရမယ်တရားတွေဆိုတာကိုဒါတွေကိုဘုန်းကြီးတို့တခါနဲ့သူ့ကိုဒီယောဂီကိုအမြဲတမ်းနှစ်သိမ့်ပြီးတော့ပြောသွားအဲ့ဒီကနေမှတခါလေယောဂီပုဂ္ဂိုလ်ဟာရှုရတာလည်းပဲဘာမှအားစိတ်စရာမလိုဘူးဝိရိယလည်းပဲထားစရာမလိုဘူးဥမာအဖြစ်ဝေဒနာလေးတွေပေါ်လာပြီဆိုရင်လည်းပဲဒီအဖြစ်အပျက်ကိုမြင်နေပြီဆိုတဲ့အခါကျတော့ဆင်းရဲလို့လည်းပဲ ကို့မှာစိတ်ထဲမှာဘာမှမခံစားရချမ်းသာလို့လည်းပဲစိတ်ဓာတ်တွေတက်ကြွပြီးတော့မနေဘူးအဲ့ဒီဆင်းရဲချမ်းသာကိုအညီအမျှထားပြီးရှုနိုင်တဲ့ဥပေက္ခတွေဖြစ်လာတယ်။နောက်အဲ့ဒီကြတော့တရားရဲ့အရသာတွေတွေ့တဲ့အခါကျတော့တထိုင်ထိုင်လေးချမ်းသာနေတယ်။နောက်တထိုင်ထိုင်လေးချမ်းသာနေတယ်။ရက်ပြီးတော့ရှုတယ်ရက်ပြီးရှုတယ်တဏှာကြီးနနာကြီးရှုမှတ်နိုင်နေတယ်။ဈဉံလျှောက်ရှုတယ်ဟိုတုန်းကတဏှာကြီးလျှောက်ဖို့အင်မတန်ခက်ခဲတာအခုဆိုရင်နနာကြီးလျှောက်လည်းဘာမှမဖြစ်ဘူး။သုံးနာကြီးလျှောက်လည်းဘာမှမဖြစ်ဘူး အဲ့ဒီလိုဆိုတော့တရားရဲ့ရတာတွေတွေ့နေတဲ့ခါကျတော့ဒီတရားပေါ်မှာကိုယ့်ဟာကိုယ်ပြန်ပြီးတော့နှစ်သက်နေတာဓမ္မရာဂဓမ္မနန္ဒီတရားပေါ်မှာပြန်နှစ်သက်နေတာကိုဘုန်းကြီးတို့ဒီတရားလေးကိုကိုတွေ့တဲ့တရားလေးကို ပြန်ပြီးနှစ်သက်နေတဲ့ပုဂ္ဂိုလ်များဒါလေးကိုပဲကိုကတော့ဒါတရားထူပဲဆိုပြီးတော့နှစ်သက်နေပြီဆိုရင်အဲ့ဒီပုဂ္ဂိုလ်ကဒါလေးနဲ့ကျင့်တတ်နေရင်ရှေ့ကိုတရားတိုးတက်ပါဦးမလားမတိုးတက်ဘူးအဲ့ဒီဟာတွေကိုပြန်ပြီးတော့ နိုင်နှင်းအောင်ရှုမှတ်ရတာအဲ့ဒီမှာကမ္မထမ်းဆရာကဒီယောဂီပုဂ္ဂိုလ်ကိုအမှတ်တွေပြင်ပေးရတာအဲ့ဒီရှုမှတ်မှုတွေကိုတခါလဲပြင်ပေးပြီးတော့အမှတ်ကိုတခါစိစိဆက်ဆက်တေချာမှတ်နိုင်အောင်ပြင်ပေးရအဲ့ဒီပြင်ပေးလိုက်တဲ့အခါကျတော့မှဒီအလင်းရောင်ပီတိပတ္တိတွေရဲ့အလင်းရောင်တွေကလည်းပေါ်ပြီးပြောင်းဖြစ်ပြီးပြည့်ဝမ်းသာတဲ့စိတ်တွေကလည်းပေါ်ပြီးပြောင်းဖြစ်ပြီးပြည့်ချမ်းသာတွေကလည်းဖြစ်ပြည့်အကုန်လုံးကိုဖြစ်မှုပြမှုတွေမြင်လာတာအဲ့ဒီကြတော့မှတခါလေဆရာသမားရဲ့ညွှန်ကြားချက်တိုင်းလိုက်နာပြီးတော့ ရှေ့ကိုဆက်လက်ပြီးတော့တပည့်ပုဂ္ဂိုလ်ကလည်းပဲသူတရားတွေသူ့ဟာသူသဘောကျနှစ်သက်တာယာတာတွေကိုဆွန့်ပစ်ပြီးတော့ဆရာသမားညွှန်ကြားတဲ့အတိုင်းလိုက်နာပြီးကြိုးစားအားထုတ်ရင်အဲ့ဒီအလင်းရောင်ပိဋိပတ္တိဒုက္ခတရာစတဲ့တရားအရသာဒူးတွေကိုလည်းပဲတရားထုလို့မမြင်တော့ဘဲနဲ့အဲ့ဒါတွေကိုရှုမှတ်ရမယ်တရားတွေပါလားလို့အဲ့ဒီမှာသဘောပေါက်ပြီးရှုမှတ်ပြီးတော့ပယ်နိုင်သွားတဲ့အခါကျတော့အဲ့ဒီကနေပြီးတော့မှဒီဥဒယဘယညာကနေတဆင့်တက်ပြီးတော့ ဘုရားဆိုတဲ့ဉာဏ်ကိုရောက်သွားတယ်အဲဘင်္ဂဆိုတဲ့ဉာဏ်ကိုရောက်သွားတယ်အပြက်ကိုသိတဲ့ဉာဏ်ဘာကိုသိတဲ့ဉာဏ်လဲစိုးစိုးကဉာဏ်ကဖြစ်တာလဲသိတယ်ပြက်တာလဲသိတယ်ဒီဉာဏ်ကနေတက်သွားပြီဆိုရင် အဖြစ်ကိုမသိတော့ဘူးအပြက်သဘောကြီးတွေတွေ့ရတော့အဲ့ဒါကိုတော့ဘုန်းကြီးတို့ယောဂီများမနှက်ဖန်မနာရအောင်နော်ဒီမှာဒီနေ့ဒီဥရိယဘယဉာဏ်လေးတော့အခုဆိုရင်ဒီမှာ တဏှာကြီးပြည့်သွားပြီတဏှာကြီးပြည့်သွားပြီဆိုတော့အ ਨੇ ဆုံးအောက်ထစ်ဘုန်းကြီးတို့ဒီမှာ9ရက်စခန်း9 6ရက်စခန်းပဲဖြစ်စေ9ရက်စခန်းပဲဖြစ်စေတကယ်တမ်းသာဆရာသမားကရိုးရိုးသေးသေးကျင့်ကြံပန်းများအားထုတ်ဖို့တိုက်တွန်းတဲ့အတိုင်းလိုက်နာပြီးတော့သာရှေ့အမှတ်နောက်အမှတ်ဆက်အောင် မှတ်နိုင်လို့ရှိရင်ဒီဥရိယဘယညာအစဉ်တန်းလောက်တော့မရနိုင်ဘူးလားဒီညာအစဉ်တန်းလောက်ရပြီဆိုရင်တရားရဲ့အရာဓာတုတွေကိုယ်တိုင်မတွေ့ရဘူးလား တရားရဲ့အရသာဒုတွေကိုလည်းပဲကိုယ်တိုင်တွေ့ရတယ်ကိုယ်တိုင်လည်းပဲဒီတရားတွေနဲ့ပီတိတွေမဖြစ်ရဘူးလားဓမ္မပီတိတွေဝမ်းမြောက်ဝမ်းသာအစာမစားဘဲနဲ့တောင်မှနေနိုင်တဲ့ဓမ္မပီတိတွေထိအောင်ဖြစ်လာတာအဲ့လိုပီတိတွေပတ္တိတွေဖြစ်တဲ့အခါကျတော့ကိုယ်စိတ်ကဒါတရားလမ်းဆုံးပဲလို့သွားပြီးထင်မှားမိရင်အဲ့ဒီပုဂ္ဂိုလ်မှားသလားမှန်သလားအဲ့ဒါကိုဆရာသမားကောင်းကပြုပြင်ပြီးတော့အဲ့ဒီဉာဏ်ကနေတဆင့်တက်အောင် ပြုပြင်ပေးနိုင်တဲ့ဆရာသမားမျိုးကိုအမိကိုရဖို့မလိုဘူးလားအဲ့ဒီလိုအမိကိုမရရင်အဲ့ဒီဟာနဲ့လမ်းဆုံးသွားတတ်တယ်ရှေ့ကိုမရောက်တော့ဒါနဲ့ကိုကိုကိုကျင်납ပြီးလမ်းဆုံးနေတတ်တယ်ရှင်းညာနေမရောက်တော့ဘူးဆိုတော့အပယ်လွတ်နိုင်လောက်တဲ့မညာဖူညာရနိုင်ပါမလားဒါကြောင့်မို့ဘုန်းကြီးတို့ယောဂီများကိုအဲ့ဒီဓမ္မပီတိလေးလောက်ဓမ္မရတ္တလေးလောက်အ ਨੇ စုတ်ဒီ6ရက်စခန်းလေးလောက်ဝင်ပြီးအထုတ်တဲ့ပုဂ္ဂိုလ်တွေကိုအောက်ထက် အဲ့ဒီဉာဏ်အစဉ်တန်းလေးလောက်တော့ရအောင်ကြိုးစားစေခြင်းပါလေကြိုးစားတရားရဲ့အရာသာလေးကိုလည်းတွေ့ဘူးသွားစေခြင်းပါလေသို့တော့ဒီတရားရဲ့အရာသာတို့တွေ့လို့ဒါလမ်းဆုံးမဟုတ်ဘူးဆိုတာလည်းသဘောပေါက်ဖို့မလိုဘူးလားတရားလေးနဲ့ကျင့်တဲ့နှစ်သက်နေရင်ရှိကူတရားတက်ပါဦးမလားအဲ့ဒီလင်းရောက်ပီတိပတ္တိတွေဆိုတာဝိပဿနာရဲ့ညဉ့်ညူးချောင်းတရားတွေတဲ့။ဘာရဲ့ညဉ့်ညူးချောင်းတရားတွေလဲ။ဝိပဿနာ အေးဝိပဿနာရဲ့ညဉ့်ညူးကြောင်းတရားတွေဝိပဿနာတရားဉာဏ်နဲ့ရှေ့ကိုမတက်အောင် तू ကတားဆီးထားတာသူနဲ့ตายာနေတဲ့ခါကျတော့ကျင့်နှက်ပြီးတော့ရှေ့ကိုမတိုးတက်တော့အဲ့ဒီမတိုးတက်တော့တဲ့အတွက်ကြောင့်ညဉ့်ညူးကြောင်းတရားတွေသို့တော့ဒီဉာဏ်အစဉ်တန်းလောက်ရောက်ရင်လည်းပဲတရားရဲ့အရာတာကိုသူများသူပြောသူပြောနဲ့သိရမှလားကိုယ်တိုင်သိရမှလားဓမ္မပီတိတွေသူပြောသူပြောနဲ့ခံစားရမှလားကိုယ်တိုင်ခံစားရမှလား အဲ့ဒီလောက်ခံစားရပြီဆိုရင်ကို့မှာတရားအထုတ်ရကြမနှက်ဘူးလားဒါကြောင့်ဓမ္မပိတိန်ဒုက္ခံတေတိဝိပတံဒေနစေတတံအရိယပဝေရီတေဓမ္မေတရာရမတိပန္တိတောဓမ္မပိတိန်တရားနှင့်ဆက်ရှင်သောနှစ်သိမ့်ဝမ်းမြောက်မှုပိတိကိုရသောသူသည်ဒုက္ခံတေတိချမ်းညာသာသာအိပ်စက်နိုင်ပါ၏ ဒုက္ခံတေတိသွားရမှလဲချမ်းချမ်းသာသာရရမှလဲချမ်းချမ်းသာသာထိုင်ရလျောင်းရမှလဲချမ်းချမ်းသာသာရပထာလေးလီမြညင်ရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါပေကုန်၏ဆိုလိုရင်းကတော့ဒီဥရိယဘယညံညံကိုရလို့အဖြစ်ပြညံဒီကိုယ်တိုင်ပိုင်ပိုင်နိုင်နိုင်ရပြီဘာဝနာမယညံနဲ့တွေ့ပြီဆိုရင် ဒီဓမ္မပီတိဓမ္မရတ္တတွေရရှိပါလိမ့်မယ်အဲ့လိုဓမ္မပီတိဓမ္မရတ္တတွေရပြီဆိုရင်ထိုင်ပြီးရှုမှတ်တဲ့ခံမှာလေတဏှာကြီးတဏှာကြီးရှုပေမဲ့ချမ်းချမ်းသာသာပါပဲတဲ့ရပ်ပြီးရှုမှတ်တဲ့ခံမှာလေတဏှာကြီးတဏှာကြီးသုံးနာကြီးစသည် ရပ်ပြီးရှုမှတ်ရင်လည်းချမ်းချမ်းသာသာပါပဲတဲ့ဈဉ္ညာလျှောက်ပြီးရှုမှတ်တဲ့ခံမှာလည်းပဲဒီနှစ်နာရီသုံးနာရီလျှောက်ပြီးရှုမှတ်ရင်လည်းချမ်းချမ်းသာသာပဲနောက်ဆုံးအိယာပေါ်လျောင်းဆက်ပြီးရှုမှတ်နေရင်လည်းပဲဟိုဆောင်ဒီဆောင်ပြောင်းစရာမလိုပဲနဲ့နှစ်နာရီသုံးနာရီဟာချမ်းချမ်းသာသာရှုမှတ်နိုင်ပါလေတဲ့ ဒါကြောင့်ဓမ္မပီတိတရားနှင့်ဆက်ရှင်သော နှင့်သိဝမ်းမြောက်မှုပီတိကိုရသောသူသည်ဒုက္ခံတေတိချမ်းညာတသာအိပ်ဆက်နိုင်ပါ၏ဒုက္ခံတေတိတွားရမှလည်းချမ်းညာတသာရံရမှလည်းချမ်းညာတသာထိုင်ရအိပ်ရမှလည်းချမ်းညာတသာရပထလေးလီမြညီရွှင်ပြုံးတရင်သုံးနေထိုင်နိုင်ပါ၏ ပဏိတောပဏိတောဝါအကြောင်းကျိုးသိမြင်ပညာအရှင်သည်သာလျင်ပဏိတောပဏိတောဝါအမြဲမပြတ်တလဇခါကရှုမှတ်နိုင်ပါသည့်ဝိပဿနာပညာအရှင်သည်သာလျင်အရိယပဝေရီတေဖျားဆရှိတော်ရိယသူတော်ကောင်းတို့ငြိမ်းချောင်းချူတာဟောကြားတော်မူအပ်ပါပြီသောဓမ္မေမဉ္ဇဉ်အပေါင်းအဘောဘောရိပက္ခိယတရားတော်၌ ဝိပတနေနာကိလေမြူမှင်းညစ်ကြေးတို့မှကင်းဝေးမတင်ကြည်လင်တန်ရှင်းသောစေတသာမြဲမပြတ်ဒလဇခါကရှုမှတ်နိုင်ပါသည့်ဝိပဿနာစိတ်ဖြင့်တရဏီယောညင်မှာဘေခမဆိုင်အချိန်တိုင်း၌ရမတိမှုလျောပျော်ပိုင်းနှိချိုင်အာရသဘောကြပိုင်ပိုင် နေထိုင်နိုင်လေကုန်တော်တည်းကဲဆုတောင်းမြဝေကြစို့ဤသို့ပြုရာမြတ်ဘုံညာအကြောင်းချမ်းမြအေးကြည်ဘေးမဲ့မြည်သည် ရွှေပြည်ထုတ်ချောင်းလမ်းမကောက်ဖဲရောက်ရပါလို့ထိုးထိုးဘဝကျင်လေရလေဒုက္ခဗေဒံယမအပေါင်းမကောင်းဟုသည်မြ မတွေ့ရပဲမကောင်းဟုသမျှမကြားရပဲတဗ္ဗအိဆာမင်္ဂလာကိုရွေကတာရိုင်းရစေတော်ယနေ့ယခု ပြုပြုသမျှမြတ်ဘာကကိုယနေ့ယခုပြုပြုသမျှမြတ်ဘာကကိုဆိုတာယနေ့ဒေါက်တာဥမောင်မောင်တို့ဒေါ်မေယူတို့သမီးလေးမချုတင်မောင်တို့မိသားစုများရဲ့ဓမ္မစကုဓမ္မစကုဓမ္မယုံဓမ္မခမ်းမကြီးတွင်မှာရွှေမင်းဝန်ဆရာတော်ရဲ့6ရက်တာတရားစခန်းပွဲမှာအာယုံစွမ်းဤလူဒန်းညာလေကုသိုလ်ရှင်များကဒေါ်မေမေလွင်မိသားစုများ သီလနဲ့ပြည့်စုံပြီးတော့သီလကိုအခြေခံပြီးတော့တမာတိပညာအကျင့်တရားတွေကိုရိုးရိုးတည်တည်ကျင့်ကြံအထုနေတဲ့ယောဂီသူတော်စင်များကိုအာယုံစွမ်းနေစက်ကလူတန်းတယ်။နောက်နေ့မိုးမတဲ့မီအချိန်မှလည်းပဲဆရာတော်ဘုရားနဲ့တရားထုတ်လျက်ရှိကြတဲ့တန်ဃာတော်ရှင်များတရားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုမွန်မြတ်စွာသောဆွမ်းခဲပွဲဘောဇဉ်ချူချင်းရတာပြပြတို့ဝေကျူတော်မြတ်မြတ်ဝင်းမိသားစုနှင့် အားလုံးပေါ့မိမိတို့တဦးစီတဦးစီဆွမ်းရင်လေးတွေချိုးဝဲလေးတွေယူလာကြတယ်စူပေါင်းအလှပေါ့လူတန်းကြတဲ့ကုသိုလ်ရှင်တွေညနေပိုင်းအာဟာရဒါနအနေအားဖြင့်လည်းပင်လူတန်းညာဥမမောင်တို့ဒေါ်မေယူတို့သမီးလေးမချိုတင်မောင်တို့နောက်ပြီးတော့ဦးအေးကျူဒေါ်မြမြဝင်းနဲ့စူပေါင်းလူရှင်များနောက်ပြီးတော့ကိုတင်မောင်လွင်မတိတာကြီးမိသားစုများဦးသိန်းစောဒေါခင်မြင့်အမိသားစုများကအာဟာရဒါနအဖြစ်နဲ့လည်းပဲ တရားဘာဝနာပွားများအားထုတ်ရန်တရားနှလုံးသွင်းပြန်တရားနာရန်ရောက်ရှိပြီးတော့လာကြတဲ့အားလုံးဓမ္မမိသားစုများကိုလည်းပဲအာရဒါနာကုသိုလ်တွေပြုကြပါလေ။နောက်ပြီးတော့လည်းပဲဒီတရားပွဲကြီးဖြစ်မြောက်အောင်ဝေယဝဆကုသိုလ်တွေပြုကြတဲ့လောကဒါနာရှင်တွေအများကြီးပါပဲ။အဲ့ဒီကုသိုလ်အစုစုတွေကိုဒီမှာအမိဖတ်မှာစာပြီးတော့အလုံးဝိနည်းများကိုအမြတ်တမ်းပြည့်ဝကြရအောင်နော်။ယနေ့ယခုယနေ့ယခုပြုပြုသည်မြတ် မြတ်ဘာကကိုမိဘဆရာမြို့တဟာနှင့်ကိုမှစောက်ကြံကိုဆောင်နကဘရင်စ၍ရှိသည်မြလုံးစုံဘုံ31ဖြစ်ဖြစ်သည်မြတ် ဝေနေယတို့ရကြပါစေပေငါဝေတိမြာထွေတာတုခေါ်စေတော်အမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုမြအမြအမြယူတော်မူကြပါကုန်လောသာဓု သာဓုသာဓုအလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်းဒီသတိပဋ္ဌာန်အကျင့်မြတ်တရားတွေကိုကိုယ်တိုင်ကျင့်ကြံပွားများအားထုတ်ပြီးတော့ကိုယ်တိုင်ကိုယ်ကြဒီဘာဝနာမယဉာဏ်နေပြည့်စုံအောင်ကျင့်ကြံပွားများအားထုတ်နိုင်ကြပြီလျင်ဘုရားမြတ်စွာသာသနာတော်ကြီးအရှိတည်ကြခိုင်မြဲထွန်းကားပြန်ပွားစေရန်အတွက် ပြည်ပမှာကမ္ဘာသာသနာကမ္ဘာထိအောင်သာသနာပြန့်ပြန် ပြန်ပွားစေရန်အတွက်အားလုံးသာသနာပြုနိုင်ကြတဲ့အမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်ကြပါစေ။